အာဒီနေ့ကစပြီးတော့ပရိတ်အကြောင်းပြောပြမယ်ဗုဒ္ဓဘာသာမြန်မာလူမျိုးတွေအနေနဲ့ပရိတ်ရွတ်တာပရိတ်နာတာဒါဟာနေ့စဉ်တွေ့နေတဲ့အလုပ်ပဲအဲတော့ဘာကိုပရိတ်လို့ခေါ်တယ်ဒါကပရိတ်ရွတ်တဲ့အခါမှာဘယ်လိုအင်္ဂါတွေနဲ့ပြည့်စုံရမလဲ ရွတ်တဲ့ပုဂ္ဂိုလ်ကဘယ်လိုအင်္ဂါနဲ့ပြည့်စုံရမယ်နားတဲ့ပုဂ္ဂိုလ်ကဘယ်လိုအင်္ဂါနဲ့ပြည့်စုံရမယ်ပြီးတော့ပရိတ်ရွတ်တာနဲ့ပတ်သက်ပြီးတော့ဟောဘုန်းကြီးများလိုက်နာရတဲ့စည်းကမ်းလေးတွေစသည်ပေါ့အဲ့ဒီဟာပထမပြောပြအဲအဲ့ဒီနောက်တော့နောက်ရက်တင်နေမှာပေါ့လေပရိတ်ကြီးဆက်တက်တော့ဒါကိုအာတစ်ခုစီတစ်ခုစီဝှထုကြောင်းလေးတွေနဲ့ပြောသွား အဲ့တော့ရှေးဥစွာပရိတ်လို့ခေါ်တဲ့မြန်မာစကားလုံးကဟလာပါဠိလိုပရိတ္တဆိုတဲ့စကားလုံးကလာပရိတ္တဆိုတာဘာအဓိပ္ပာယ်ရှိသလဲဆိုရင်အယံအတားဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ဘေးဥပအန္တရာယ်တွေကိုကာကွယ်တားဆီးတတ်တဲ့အယံအတားပေါ့လေနော် protection အဲသူကိုပရိတ်ပရိတ္တပါဠိလိုအဲ့ဒီပရိတ္တကိုပဲဗမာစကားဖြစ်အောင်တောင်းဘူးတစ်လုံးဖြုတ်ပြီးတော့အသက်ထက်လိုက်တော့ ပရိတ်လို့ဖြစ်သွားတာပေါ့ဟုတ်လားပရိတ်ကိုတကဗမာကရကောက်ကိုရပလက်တန်နဲ့ဖတ်တော့ပရိတ်လို့ဖြစ်သွားတာအဲ့တော့ပရိတ်ရွတ်တယ်ဆိုရင်ဒါဘာရွယ်ချက်ရှိတယ်လဲဆိုရင်အန္တရာယ်ကင်းဖို့ရည်ရွယ်ချက်ရှိတယ်ပေါ့ဘေးဥပအန္တရာယ်တွေကအကာအကွယ်အဆောင်လျှောက်ရအောင်ပရိတ်ရွတ်တယ်ပရိတ်နာတယ်ဒီလိုရှိတယ်အဲ့ဒီပရိတ်ဆိုတဲ့အနေနဲ့ဟိုဟောထားတဲ့ တုတ်ခေါ်တာပေါ့လေမြတ်စွာဘုရားဟောထားတဲ့တုတ်ကလေးကြီးရှိတယ်ပြီးတော့တချို့ဟာကြတော့ဘုရားမြတ်စွာဘုရားဟောထားတော့ပရိတ်ဆိုတဲ့အနေနဲ့ဟောတာမဟုတ် ပြီမဲ့လို့နောက်ဆရာများကဒါဟိုပရိတ်အနေနဲ့ပြတ်ထမ်းပြီးတော့ဟိုနေ့စဉ်ဆိုတော့ရွတ်ကြရတယ်အဲ့တော့မြန်မာနိုင်ငံမှာပရိတ်ပရိတ်ကြီး၁၇တုတ်ဆိုပြီးတော့ဒီလိုရှိတယ်ဒါဗမာနိုင်ငံမှာတော့ဒါထုံးစံဖြစ်နေတယ် ဘုန်းကြီးကျောင်းတိုင်းမှာလည်းပဲဒီပရိကြီး71တုတ်ရအောင်ကြက်ကြရတယ်ရွတ်ကြရတယ်ရှေ့တုန်းကဘုန်းကြီးကျောင်းနေခဲ့ဘူးကြရင်ဆယ်ဆောင်တွဲဆိုတာရှေ့ဆယ်ဆောင်တွဲသိတဲ့လူဘယ်နှယောက်ပါလဲမသိဘူးဒီထက်မှာကြားဘူးတဲ့လူပါလားဆယ်ဆောင်တွဲဆိုတာရှိတယ်နော်အဲ့ဒီထက်မှာပရိကြီးဆိုတာပါအတွင်အောင်ခြင်းတို့အပြင်အောင်ခြင်းတို့ဟိုအဲတော့နမကာယတို့ယရနာရွှေကြိုင်တို့စသည်ဖြင့်ပေါ့လေအဲ့ချက်မှလည်းပရိကြီးဆိုတော့ပါလေအဲ့ဒါရှင်းတော့ကတော့ဘုန်းကြီးကျောင်းနေဘူးရင် အဲဒီဆယ်ဆောင်တော့ကုံရတာဆယ်ဆောင်နဲ့ကုံနေဆိုပေကြီးပါတော့တယ်အဲ့ဒီဆက်တတုကိုမြန်မာနိုင်ငံမှာပရိကြီးလို့သမုတ်ပြီးတော့အစင်အလာရွတ်ကြအဲ့ဒီအဲ့ဒီဆက်တတုမှမပါဘဲနဲ့တခြားဟိုပရိတ်ပရိတ်အနေနဲ့ရွတ်တဲ့တုတ်တွေကတော့ဓမ္မစကြာတို့အနာတလက္ခဏာတုတ်တို့မဟာသမယတုတ်တို့တွေရှိသေးတယ်ထားပါတော့အဲ့ဒီတော့ဒီပရိတ်ဆိုတဲ့သဘော ခုနပြောတဲ့အကအကွယ်အတအစီဘေးရန်တို့မှာကာကွယ်တတ်သိတတ်တဲ့မြတ်စွာဘုရားရဲ့အာနာတော်မြတ်စွာဘုရားရဲ့အဲတရားတော်တွေကိုပရိတ်လို့ခေါ်တယ်အဲ့တော့မြတ်စွာဘုရားဟောရမှန်သမျှအားလုံးကိုတော့ပရိတ်လို့မခေါ်ဘူးအခုလိုဘေဥပအန္တရမှာကာကွယ်ဖို့ရရည်ရွယ်ချက်နဲ့ဟောတဲ့တရားတွေကိုပရိတ်လို့ခေါ်တယ်အဲ့ဒီပရိတ်နဲ့ပတ်သက်ပြီးတော့ပထမဆုံးဟော ဘုန်းကြီးများအနေနဲ့ဘယ်လိုလိုက်နာရတယ်လဲဆိုတော့လူတွေကဆိုပါတော့အရှင်ဘုရားလူတယောက်နေမကောင်းနေလို့အရန်အတားလုတ်ပေးပါလို့ဒီလိုလျှောက်ရင်တဲ့ပထမပြောတာတော့မလုတ်ရဘူးတဲ့နော်ပရိတ်ရွတ်မပေးရဘူးလို့ဆိုလို့လေအရာဒီပြောလို့အကာအကွယ်လေးလုတ်ပေးစမ်းပါဘုရားပရိတ်အရန်အတားလုတ်ပေးပါဗမာလူလက်ဖွဲ့လေးလုတ်ပေးပါပြောတာမျိုးပေါ့ဒါအဲ့လိုပြောရင်လုတ်မပေးရဘူးတဲ့ ဒါဘာကြောင့်လဲဆိုတော့ဒါကဈေးကူတာမျိုးလိုလည်းဖြစ်မယ်ပြီးတော့ဒါလူတွေလုပ်တဲ့အလုပ်လိုလည်းဖြစ်မှာဆိုတော့ဒါမလုပ်ရဘူးလေဒါဖြင့်ဘယ်လိုကြတော့ရွတ်ပြရမလဲဆိုတော့ပရိရွတ်တော်မူပါဖရာလို့ရှောက်ရင်တော့ရွတ်ပြရမယ်နော်ဝီနီးမှာအဲ့ဒါလေးတွေရှိတယ်စကလုံးအသုံးလေးနည်းနည်းလေးကွဲသွားတာနဲ့အဓိပ္ပာယ်တစ်မျိုးဖြစ်ပြီးတော့လုံကောင်းတယ်မလုံကောင်းဘူးဒီလိုဖြစ်ဖြစ်သွားတာတွေရှိတယ်အဲပရိအယန္တာပြုတ်ပြပါဆိုရင်ဘုန်းကြီးကလုံမပေးနဲ့တဲ့ ပရိရွတ်ပေးပါဘုရားလို့ဆိုတော့အဲ့ဒီကျတော့ရွတ်ပေးကောင်းတယ်ပရိရွတ်ပေးပါဘုရားလို့လျှောက်တဲ့ခါကျတော့တရားဟောပါဘုရားလို့လျှောက်တာမျိုးလို့ဖြစ်သွားတယ်အဲ့တော့တရားဆိုတာကတော့ဟိုဒီမပင့်လည်းပဲဟောကောင်းတာပဲတဲ့နော်မဖိတ်ကြလည်းပဲဟောကောင်းတယ်အဲ့တော့ဖိတ်ကြတယ်ဆိုရင်တော့ဒါပြောစရာမလိုဘူးပေါ့လေအဲ့ဒါကြောင့်မို့ပရိရွတ်တော်မူပါဘုရားလို့ဒီလိုလျှောက်ရင်ဒါရွတ်ရတယ်တဲ့နော်အခုခေတ်တော့ပရိတ်ချင်းမြင်တော်မူပါဘုရားနော် ဒါနားလည်ရင်အဲ့လိုလျှောက်တယ်တချို့ကတော့လည်းဘာလဲနော်ဒီလိုပရိကလေးရုပ်ပစ္စမဗျာနော်ပရိကလေးဆိုပြီးတော့လည်းသုံးတယ်လေဒါကတော့လူအသုံးနှုံးပါလေထားပါလားဒါဖြင့်ရင်တဲ့အကယ်၍လူတွေကခုနလိုပဲပရိယန္တာ ပြုတ်ပေးပါလို့ဆိုပြီးတဲ့နော်အဲ့ဒါကျတော့ဘယ်နဲ့လုပ်မလဲတဲ့ဆိုတော့ ရာဒီဒီအထက်ကရာဆရာသူကနည်းနည်းလျှော့ပေးတယ်။အိုးလူတွေဆိုတာနားမလည်ဘူးနော်။သူတို့လျှောက်တာလုံမပေးဘူးဆိုရင်သူတို့စိတ်မချမ်းသာဖြစ်သွားလိမ့်မယ်လို့ဒီလိုရည်ရွယ်ချက်နဲ့ပေါ့လေ။ဆိုရင်တော့ကိုတဲ့လှုပ်ပေးကောင်းတယ်။ဒါလျှော့သွားတာနော်။ပထမတော့လုံမပေးရဘူးလို့ဆိုတယ်နောက်တော့လှုပ်ပေးကောင်းတယ်။လှုပ်ပေးကောင်းတယ်ဆိုတာကဟိုဆေးကုနေတဲ့အနေမျိုးလက်ဖွဲ့တို့ဘာလို့လှုပ်ပေးတဲ့အနေမျိုးမဟုတ်ပဲနဲ့ဟောလူတွေကနားမလဲလို့ဒီလိုလျှောက်တာပဲအဲတို့ပရိယုတ်ပြီးမှာပဲ သူသူဒီလိုလုံမပေးရင်သူတို့စိတ်မကောင်းဖြစ်လိမ့်မယ်လို့နော်ဒီလိုအဲစိတ်စိတ်ကနှလုံးသွင်းပြီးတော့ဆိုရင်တော့လှုပ်ပေးကောင်းတယ်တဲ့ပြီးတော့တခါဒီပြီးတော့ပရိတ်ရည်လေးချီးမြှင့်ပါဗျာနော်ပရိတ်ချီလေးချီးမြှင့်ပါဗျာတော့မို့လဲအဲ့လောက်တိအောင်မပြောတယ်လဲအဲပရိတ်ရည်လေးလှုပ်ပေးစမ်းပါနော်ပရိတ်ချီလှုပ်ပေးစမ်းပါဆိုပြီးတော့လှုပ်ပြီးတော့ပေးပါဖရားလို့ဒီလိုလည်းပဲလျှောက်တတ်တယ်တဲ့လူတွေက အဲ့ဒီလိုလျှောက်ရင်တဲ့သူတို့ရဲ့ရေကိုတဲ့နော်ရွတ်တဲ့ပုဂ္ဂိုလ်ကလက်လက်နဲ့ဒီလိုလေးလှုပ်လှုပ်ပြီးတော့သူတို့သူတို့ယူလာတဲ့အချီကိုလည်းပဲကိုကကင်ပြီးတော့ပေါ့လေအဲ့ဒီလိုရွတ်ပေးပါတဲ့ဒါဘာလဲဆိုတော့ပရိရွတ်တဲ့ခါမှာပရိရဲ့အာနာကဒီရေတဲ့ရောက်သွားမယ်ဒီတော့အချီတဲ့ရောက်သွားမယ်ဆိုတဲ့အတိပ္ပယ်နဲ့ပေါ့လေဘာပြည့်တဲ့ပုဂ္ဂိုလ်ကယဟန်ဖြစ်တဲ့ပုဂ္ဂိုလ်က ကင်ကင်လှုပ်ပေးပြီးတော့ဟိုရွတ်ပေးပါတဲ့ဒါကြောင့်မို့ဒါဘာနားလည်ထားဖို့လဲဆိုတော့ပရိတ်ရေတို့ပရိတ်ချီတို့လှုပ်တာဟာဗမာပြည်ကျမှဖြစ်လာတဲ့အစဉ်အလာမဟုတ်ဘူးရှေးတုန်းတည်းကရှိခဲ့တယ်ဆိုတာနားလည်ထားရမယ်။ဘာကြောင့်ဘာကြောင့်ဘုန်းကြီးဒီလိုပြောလဲဆိုတော့ဟိုအလုံးအကျွံရောက်ရောက်သွားတတ်ကြတာတွေရှိတယ်။ဒါဒါတွေကမလို့ကောင်းဘူးနော် တခါတည်းအဲ့လိုအဲ့လိုထင်ပြီးတော့အလွန်အကျွံရောက်သွားတာတွေလည်းရှိတယ်အဲ့ဒါကြောင့်မို့ပရိတ်ရေပရိတ်ကြီးကိုလူတွေကအာလှုပ်ပြီးပါဘုရားလို့ရှောက်ရင်လှုပ်ပြီးကောင်းတယ်နော်ရေရေလေးတွေလှုပ်လိုက်အောင်နဲ့ဟုတ်လားပြီးတော့ဟိုအချီကိုလည်းပဲလက်နဲ့ကင်ပြလိုက်အောင်နဲ့အဲ့လိုလှုပ်ကောင်းတယ်ကောင်းပြီအဲ့ဒါကသူတို့ရေသူတို့အချီတယ်ဟုတ်လားဘုန်းကြီးကကိုယ့်ရှိတာထုတ်မပေးရဘူးတဲ့အဲ့ဒါတော့ အဲကြောင်းရှိတဲ့ဟာယူသွားဟာလို့အဲ့လိုတော့လောက်မပေးရဘူးလေအဲ့ဒါကြောင့်မို့စာနဲ့ညီအောင်ဟောပြစ်စေခြင်းရင်ပရိရေပရိကြည်လို့ခြင်းရင်အိမ်ကယူလာခဲ့ကြသို့မဟုတ်အိမ်မှာအိမ်မရောက်တဲ့ခါအဲရွတ်တဲ့ခါမှာအိမ်ကထုတ်ပေါ်တယ်အဲ့တော့ကျောင်းကရေကိုတဲ့နော်ကိုကိုပစ္စည်းဆိုတော့ဘုန်းကြီးကကိုကိုကျောင်းကရေတို့အဲ့ဒီကိုပစ္စည်းဖြစ်တဲ့အချီတို့ကိုပေးရင်းနဲ့ဘုန်းကြီးမှဒါအာဘတ်တင်တယ်တဲ့အာဘတ်အသေးစားလေးပေါ်လေအဲ့ဒါတင်တယ် အဲ့တော့ဒီနေရာမှာလည်းပဲခုနပြောသလိုပဲလူတွေကနားမလည်လို့ပဲဟုတ်လားရေးလေးတစ်ခွက်လည်းဘာမှပြောတော့မဟုတ်လားအဲ့တော့သူတို့စိတ်မကောင်းဖြစ်တော့ပါလိမ့်မယ်ဆိုပြီးတော့ဒီလိုတန်ရှင်းတဲ့နှလုံးသွင်းနဲ့လုပ်ပြီးတော့ဖြစ်လိမ့်မယ်လို့ထင်တယ်ဒါပေမဲ့စာထဲမှာတော့တိုက်ရိုက်မပြောဘူးအဲလူတွေကတခါရေတို့ခြီတို့ကိုယူလာပြီးတော့ထိုင်ပြီးတော့ရှင်ပြပြေးယူပေးပါဗျာဒါကဟိုပထမဟာကတော့ ဟိုပရိတ်ပရိတ်ပရိတ်ရေပရိတ်ကြီးလုတ်ပေးပါဆိုလို့ကိုကကျောင်းကကျောင်းမှာနေလုတ်ပေးလိုက်တဲ့သဘောရှိတယ်။သို့မဟုတ်လို့သူတို့ကိုယ်တိုင်လာပြီးတော့အာရှင်ကြတာပရိတ်ပရိတ်ရွတ်တော်မူပါဘုရားဆိုပြီးတော့ရေတို့ခြေတို့ကိုယူလာပြီးတော့ထားပေးမယ်တဲ့။နော်ဒီလိုဆိုရင်တော့လောက်ကောက်နေတဲ့။အကယ်၍လူတွေကနားမလည်ဘူးဆိုတော့လည်းနားလည်အောင်ပြောပြပါတဲ့။နော်ဒါကြောင့်အခုဒါနားလည်အောင်ပြောပြနေတာ။ ဒါပရိယွတ်တာနဲ့ပတ်သက်ပြီးတော့တချို့တချို့နေနေရာတွေမှာပေါ့လေတချို့ဒေသတွေမှာကြတော့ဒီထိုင်းနေတဲ့ယဟန်တွေရဲ့ခြေတော့ကိုရေနဲ့လောင်းတယ်နော်ရေနဲ့လည်းလောင်းတယ်အချီကိုလည်းပဲအဲ့ဒီညမှာချထားခဲ့တယ်အဲ့လိုချထားခဲ့ပြီးတော့ပရိအယံတာပြုပြီးတော့မှာဗျာသမပရိယွတ်ပြီးတော့မှာဗျာလို့ဒီလိုလျှောက်တယ်အဲ့ဒီလိုလျှောက်တဲ့အခါကျရင်ဟိုဘုန်းကြီးများကခြေတော့ကိုမဖယ်လိုက်ရဘူးလေလောင်းမလို့ဒီတိုင်းမှကြည့်နေရမယ် ဘာကြောင့်လဲဆိုရင်အဲ့လိုဖယ်လိုက်တဲ့ခါကျတော့လူတွေကဘုန်းကြီးကကိုကလောင်းတော့ဘုန်းကြီးကဖယ်လိုက်တယ်ဆိုတာလက်မကောင်းဘူးလို့ဒီလိုထင်သွားမယ်မင်္ဂလာမရှိဘူးလက်မကောင်းဘူးထင်သွားရင်လူတွေစိတ်မချမ်းမသာဖြစ်သွားမယ်အဲ့ဒါကြောင့်မို့ဒါကိုသီးခံပြီးတော့သူလောက်လာကိုဒီတိုင်းပဲနေရမယ်ခြေတော့ကိုမဖယ်လိုက်ရဘူးလေတခါရွာထဲမှာလူတယောက်နေမကောင်းနေတယ်နေနေမကောင်းနေတော့ အရှင်ဘုရားဘ누구ဖြစ်နေမကောင်းတယ်လို့ပရိတ်ရွတ်ပေးပါဗျာဒါဟုတ်အိမ်ကိုသွားပြီးရွတ်ပေးဖို့မဟုတ်သေးဘူးလားအကြောင်းကနေရွတ်ပေးဖို့ဟာတို့ရှိဒါဒါဒီခဏခဏလာလျှောက်တာလေးတွေ့ရတယ်ဟုတ်လားမေတ္တာပို့ပေးပါဗျာပရိတ်ရွတ်ပေးပါဗျာနဲ့အဲအဲ့ဒီလိုလျှောက်ရင်လည်းပဲတဲ့ဒါကတော့ရွတ်ကောင်းတယ်တခါရွာထဲမှာပဲပေါ့လေရွာထဲမြို့ထဲမှာပဲအဲယောဂါဖြစ်တယ်ဘေးဥပ္ပဖြစ်တယ်အဲ့ဒါကြတော့ ဘေးဥပကင်းအောင်ယောဂကင်းအောင်ဆိုပြီးတော့ဆရာတော်တွေကိုပင့်နော်ပင့်ပြီးတော့ပေးရွတ်ခိုင်းတယ်အဲ့လိုဆိုရင်လည်းပဲဒါရွတ်ပေးကောင်းတယ်တဲ့အဲ့လိုဘေးဘေးဘေးဥပတကယ်ရှိနေပြီးယောဂဘေးတို့ဟိုတခြားဘေးတို့ပေါ့လေရှိနေပြီဆိုရင်တော့ကိုတဲ့အာတာနာတိယတုတ်အစရှိတဲ့တုတ်တွေကိုဘုန်းကြီးများကရွတ်ပေးရမယ်တဲ့နော်အာတာအာတာနာတိယတုတ်ကြောင့်တော်တော်ကြာကြတော့လာလေအောင်ဟို ယတနာတုတ်အကြောင်းပြောတဲ့ခါကျလဲယရဏတုတ်ခေါ်ရတဲ့အကြောင်းကအဲ့လိုဝေဒာလိတိမှာဘေးကြီး၃မျိုးဖြစ်လို့မြတ်စွာဘုရားပြင်လို့မြတ်စွာဘုရားကယရဏတုတ်ကိုဟောပြီးတော့ရှင်အနန္ဒာကဒီအတ္တိတုတ်ကိုရွတ်လို့အဲ့ဒီဝေဒာလိမျိုးဘေးကင်းသွားတာရှိတယ်။ဒါကြောင့်မို့ဟိုဗမာပြည်မှာလည်းပဲယောဂါတွေဘာတွေဖြစ်တဲ့ခါဆိုရင်ဘုန်းကြီးတွေပြင်ပြပြီးတော့ဒါပရေရွတ်ကြတယ် တို့မန်းလေးဆိုတကလေးပလိတ်ပလိတ်ဟိုစစ်မဖြစ်ခင်ရဆိုပလိတ်ယောဂါဆောက်နေကြဖြစ်တယ်အဲ့လိုခါမျိုးကြောက်ကြောက်ယောဂါဖြစ်တဲ့ခါမျိုးဝန်းယောဂါဖြစ်တဲ့ခါမျိုးကျန်အာတိုက်လို့ပဲဆရာတော်များကိုပြင်ပြီးတော့ပရိရွတ်စေတာဟာဒီပြီးတော့တို့လူတယောက်နေမကောင်းနေတာရှိလို့သီလလာပေးပါဗျာတရားလာဟောပါဗျာတော့မို့လဲ အစိုးရယုံလို့ဘာလို့ပေါ့လေမင်းအိမ်တို့အမတ်အိမ်တို့ဒီလိုပဲလာပြီးတော့တီလာပေးပါတရားဟောပါလို့ပြင့်ရင်လည်းပဲတဲ့ဒါသွားပြီးတော့သိခါဖို့အမ်တီလာပေးကောင်းတယ်နော်တရားလည်းဟောကောင်းတယ်ဒါကတော့ရှင်းတာပါပြင့်တာ哦ပြင့်တော့သွားပြီးတော့တီလာပေးတရားဟောဒါလည်းလုပ်ကောင်းပါတယ်တဲ့ကောင်းပြီဒါကပရိယုပရိယုပြင့်တဲ့အခါမှာယဟန်ဒီအနေနဲ့ကျင့်သုံးရတာအဲဒါကြောင့်မို့ ကောင်းတာကတော့ပရိတ်ရွတ်စေခြင်းရင်အခုအိမ်ထဲမှာဆွမ်းသားသွားတဲ့အခါရှောက်ဖို့ကောင်းတယ်နော်ပရိတ်ချင်းမြင့်မှာဘုရားဆိုတာရှောက်ဖို့ကောင်းတယ်အဲအခုဒီမှာရောက်နေတဲ့လူတွေကများသောအားဖြင့်သိပြီးတော့ဟိုဘာသာရေးမပွန်တိမကြွန့်ကျင်ကြဘူးဆိုတော့ရှောက်ရှောက်အောင်မှမသိဘူးဆိုတော့ဘုန်းကြီးတွေကအတိုင်းသူတို့မရှောက်လဲငါတို့ကပဲရုပ်ပေးမယ်ဆိုပြီးတော့ရုပ်ပေးလဲတော့တာပဲဟုတ်လားအဲအဲ့ဒါနောက်ဆိုရင်တော့အဲ့လိုစာနဲ့ကြိုက်အောင်ဟိုလောက်ကြရအောင်လို့ဟုတ်လားအဲ့တော့ပေးရွတ်စေခြင်းရင် ပရိတ်ချင်းမြင်မှာဘုရားပရိတ်ရုပ်ပေးပါဘုရားလို့ဒါလျှောက်ဖို့ကောင်းတယ်တို့မန္တလေးမှာကတော့မန္တလေးကဘုန်းကြီးမြို့မဟုတ်လားနော်ပရိတ်ရုပ်ပေးပါလို့မလျှောက်ရင်ဘုန်းကြီးကစားပြီးပြန်တာပဲဘာမှလုပ်မလဲဟာခါလီသီလတော့ပြေးတော့မဟုတ်ပြန်စားပြန်သွားတာပဲနော်အာဒီရောသီလယူချင်ပါတယ်ဗျာပရိတ်ချင်းရောမှာဘုရားဆိုမှာဘုန်းကြီးကပရိတ်ယူတာအဲမန္တလေးကတော့အဲ့လိုပဲ အဲ့ဒါကြောင့်မို့အဲအိမ်ဒီမှာဒီမှာဆွမ်းသားပိတ်နေခါတော့ဘာလို့မှရှောက်ဖို့ကောင်းတယ်နော်ပရိချင်းမြင်ပါဖရာကောင်းပြီဒါကရိုးရိုးအခါဆိုပါတော့တခါတလေကြတော့ဟိုတထေပူးတယ်တို့ဘာတွေရှိတယ်မဟုတ်လားနော်မကောင်းဆိုးကဝင်းနေတယ်ပါတယ်အဲ့ဒါကြောင့်မို့ဘုန်းကြီးတွေပြင်ပြီးတော့ပရိတ်ရွတ်တယ်အဲ့လိုခါပြကြပဲလို့လို့ရမလဲတဲ့ဆိုတော့ရှင်းတော့လည်းပဲ အဲ့လိုမကောင်းဆိုးဝါးပူးတဲ့လူကိုရိုက်တဲ့သဘောတွေရှိတယ်အခုခုခေတ်ဟိုပယောဂဆရာလေးအဲ့လိုလောက်ကြတာမဟုတ်လားပူးလူစုံလို့ဟိုတရေတော့ဘာလို့ပူးနေလို့ရိုက်တာလားနော်အဲ့လို ရိုက်တာဟာတဲ့ဟိုဘုန်းကြီးကဆိုပါတော့ဟိုသေးစီလိုတဲ့စေတနာ မရှိဘဲနဲ့ရိုက်လိုက်တယ်ရိုက်လို့မတော်တဆသေသွားတယ်ဆိုတော့အပြစ်မရှိတာတော့မှန်တယ်တဲ့နော်အဲဒါပေမဲ့လို့လည်းပဲအာ မတော်ဆသေးအပြစ်မရှိဘူးဆိုတော့တော့ဘုန်းကြီးကမရိုက်နဲ့တဲ့အဲ့တော့အဲ့လိုပူးနေတာတွေဘာတွေရှိရင်တော့ကိုပေးရွက်ကလေးတော့တကူကိဆိုဆက်ကူပေါ့လေပရိတ်ပရိတ်ပရိတ်စာအုပ်တို့ပရိတ်ရေးထားတဲ့စာရွက်တို့အဲပရိတ်ချီတို့ကိုလက်တို့ခြေတို့မှာဒါခြီပေးပါတဲ့ခြီခြီပေးပြီးတော့ယရဏတုတ်စတဲ့တုတ်တွေကိုရွတ်ပေးပါတဲ့ပြီးတော့တခါဟိုတီလာရှိတဲ့ပုဂ္ဂိုလ်ကို မနှင်းသေးပါနဲ့လို့ဒါကဘုန်းကြီးဘုန်းကြီးတွေဟောဘုန်းကြီးချင်းချင်းဟောပူနေတော့လေနော်ဒီလိုတရားတရားဟောပြီးတော့သူ့ကိုထွက်တော့အောင်လုပ်ရမယ်တရေယူပြီးတော့ဟိုအကျံပရမလုပ်ရဘူးလို့ဆိုလို့လေနော်တမို့လဲအာတနာတိယတုတ်ကိုယူရမယ်အာတနာတိယတုတ်ဆိုတာဟိုမြတ်စွာဘုရားလက်ထက်ကနတ်မင်းကြီးတွေလာပြီးတော့မြတ်စွာဘုရားမြတ်စွာဘုရားသာသနာတော်မှာမကြည်ညိုတဲ့နတ်တွေလည်းအများကြီးရှိတယ် အဲ့ဒီမကြည်ညိုတဲ့နတ်တွေရှင်ဖျားရဲ့တပည့်သားတွေကို မနှိမ့်ဆက်နိုင်အောင်ဒီပရိတ်ကိုအရှင်ဖျားပထမယူသင်ယူပါပေါ့လေဟုတ်လားပြီးတော့ဒီပရိတ်ကိုယဟန်တွေကိုသင်ပေးပါယဟန်တွေဒီပရိတ်ရုပ်ပါတယ်ဆိုတော့လာလျှောက်လို့မြတ်စွာဘုရားကိုယ်တိုင်ကဒီပရိတ်ကိုနတ်ဟိုယဟန်တွေကိုသင်ပေးတယ်အာတာနာတိယတုတ်လို့ခေါ်တယ်အဲ့ဒီအာတာနာတိယတုတ်ကတော့ဟိုဘာခေါ်မလဲအာနာပြင်းတယ်လို့ဆိုတယ် အထူးသဖြင့်အဲ့လိုတဆေတို့ဘလူတရေတို့စသည်ပူဝင်နေတာဆိုရင်အာတာနာတိယတုတ်ကိုရွတ်ရတယ်တဲ့အဲ့ဒီအာတာနာတိယတုတ်ရွတ်တဲ့အခါမှာလည်းပဲဟိုမရွတ်ခင် preliminary ပေါ့လေမရွတ်ခင်လောက်ရတဲ့အလုပ်ကတိတ်မလွယ်ဘူးစားပါတဲ့အတိုင်းဆိုရင်တော့တကယ်လုပ်လို့ဖြစ်သလားမဖြစ်သလားကိုလည်းမပြောတာဘူးနော်ဘာကြောင့်လဲဆိုတော့ပထမပြောထားတာက အာတာနာတိယတုတ်မရွတ်ခင်တဲ့မေတ္တာတုတ်ရဲ့တဲ့ တဇက်တုတ်ရဲတဲ့ယတနာတုတ်ရဲတဲ့ဒီသုံးတုတ်ကိုခုနှစ်ရက်ရွတ်ရမယ်ဟောတစ်သိမမကောင်းဆိုးပူနေလူကခုနှစ်ရက်ခံအောင်မယ်အဲ့လိုဖြစ်နေဘူးလားနော်ခုနှစ်ရက်ရွတ်ရမယ်အဲ့ဒါမေတ္တာတုတ်ရဲတဇက်တုတ်ရဲယတနာတုတ်ရဲအဲ့ဒီလိုရွတ်နေနေနေမှာပဲသကောင်းထွက်သွားရင်လည်းဒါပြီးရောပေါ့ဟုတ်လားအကယ်၍ဒီလိုဒီလောက်ဒီလောက်ရွတ်နေမယ်လို့ကောင်းမထွက်ဘူးဆိုရင်တော့ဟိုတဲ့အာတနာတိယတုတ်ကိုရွတ်ပါအဲ့လိုရွတ်တဲ့အခါမှာလည်းပဲတဲ့ အာတာနာတိယတုတ်ရွတ်တဲ့ယဟန်ဟာမုံညက်တို့ဘာတို့ပေါ့လေတစီကြိုက်တဲ့အစာနော်အသားတို့ငါးတို့မစားရဘူးလေတက်တက်လွတ်စားရမယ်ဆိုလိုတာပေါ့လေတက်တက်လွတ်တော့မှခုနလိုတစီကြိုက်တဲ့အစာကိုမစားနဲ့ဘာကြောင့်လဲဆိုတော့အဲ့ဒါတွေစားထားရင်သူတို့ကြိုက်တဲ့အစာတွေကိုယ်ခန္ဓာကိုယ်ရဲ့ရှိနေရင်သူတို့ကသူကတိတ်မကြောက်တော့ဘူးဆိုတော့လေသူတို့လိုပဲဆိုပြီးတော့သူတို့သဘောကျတာဟာကိုကလက်ခံကိုယ်ခန္ဓာကိုယ်ထဲမှာလက်ခံထားပြီးတော့ကို သူတို့ဒါမကြောက်ဘူးထွက်မပြေးဘူးဆိုတော့လေဒါကြောင့်မို့အဲ့ဒါတွေမစားနဲ့တဲ့ပြီးတော့အဲ့ဒီလိုရုတ်ခဏီမှာတုတ်တန်လည်းမသွားနဲ့တုတ်တန်မှာသွားနေရင်အဲခေါင်းကပြောတဲ့ဘလူးတို့တစေတို့ဘာလို့ကအခွင့်ရတယ်တဲ့ဟိုဒုက္ခပြီးဖို့အခွင့်ရတယ်အဲ့ဒါကြောင့်မို့အဲ့ဒီလည်းမသွားရဘူးတဲ့ပြီးရင်ပြိယွတ်မဲ့နေရာကိုတခါလဲတန်းတန်းရှင်းရှင်းပေါ့လေရှင်းတော့ကတော့တို့ကကလားထုံးတယ်ကမြေကြီး ပြန့်ပြန့်ပြူတန်ရှင်းအောင်လုပ်ချင်ဘာဘာလုပ်လဲမြင်မှုရလားကလားတွေဟမ်နောက်ချီးနဲ့လိမ့်ကြံတယ်မဟုတ်ဘူးလားနော်နောက်ချီးတော့အဲ့ဒါတို့ကတော့အကောင်းလုပ်တာတို့တို့ဗမာကတော့ယွန်တယ်ပေါ့လေအဲအဲ့လိုပေါ့လေမနော်ဆိုတော့တန်တာရှင်းရှင်းလုပ်နော်တို့အဲ့မှာနေရာခင်းထားဘုန်းကြီးထိုင်ဖို့ပေါ့လေအဲ့တော့ပရိယွတ်မဲ့ယဟန်ကတဲ့ပရိယွတ်မဲ့ယဟန်ကိုကျောင်းကပင့်တဲ့အခါမှာတဲ့တခါတည်းဓာတ်တို့ဘာလို့လှန်လို့နဲ့တခါတည်းထမ်းပြီးတော့ ခြံရံပြီးတော့ပင့်လာရမယ်လေဒီဘုန်းကြီးတို့လည်းဟာဒီမကောင်းဆိုးရတွေကမနှိမ့်ဆက်နိုင်အောင်ပေါ့လေအဲ့လိုကျစေးသားအတန်ကြောက်တယ်လို့ပြောကြတယ်မဟုတ်လားနော်အဲ့ဒါကြောင့်မို့ဒီမှာလက်နဲ့ပါရမယ်ပင့်တဲ့ခါမှာအဲ့လိုပင့်သွားပြီးတော့ရွတ်တဲ့ခါမှာလည်းပဲတဲ့ဒီဒီလွင်တီးခေါင်မှာမရွတ်ပါဘူးတဲ့အပြင်ဘက်မှာမရွတ်ပါဘူးအိမ်ထဲမှာနော်အိမ်ထဲမှာအဆောက်အဦထဲမှာတကားပဒင်းမောက်တော့တကားတော့ပိတ်ပိတ်ပြီးတော့မှ ခုနလူတွေခုနလူတွေကကိုယ်ဝိုင်းခိုင်းနေပေါ့လေအဲ့ဒီခါမှာမေတ္တာစိတ်ရှည်သွားပြုပြီးတော့ယဟန်ကရွတ်ရမယ်အဲ့တော့ဒါဒါအရေးကြီးတယ်ဟုတ်လားပရိရွတ်တဲ့ခါမှာတော့သူတို့ကိုနှိမ့်ဆက်မယ်နော်ဒီကောင်လေးထွက်ပြေးရမယ်ဆိုတဲ့ဒီလိုစိတ်မျိုးနဲ့မရွတ်အောင်မေတ္တာစိတ်ရှည်ထားပြီးတော့ရွတ်ရမယ်သူတို့လည်းပဲချမ်းသာပါစေဒီအပူအစွဲခံရတဲ့ပုဂ္ဂိုလ်လည်းချမ်းသာပါစေလို့ဒီလိုအာမေတ္တာစိတ်ရှည်သွားပြုပြီးတော့ရွတ်ရမယ် အဲ့တော့ဒါကဘာပြောတာလဲဆိုတော့အတွင်းရောအပြင်ရောဆင်ခြင်မှုရှိရမယ်လို့ဆိုအပြင်အပဖြစ်အနေနဲ့နေရာဌာနလည်းပဲတန်တန်ရှင်းရှင်းဖြစ်နေရမယ်အဲယဟန်ထိုင်မှုနေရာလည်းတန်တန်ရှင်းရှင်းပေါ့လေတခါယဟန်ကသူ့သူ့ကိုယ်တွင်မှာလည်းပဲတန်တန်ရှင်းရှင်းဖြစ်နေရမယ်ခုနလိုအသားတွေဘာကြီးလည်းမစားဘူးမေတ္တာတုတ်တစ္ဆုတ်ယရဏတုတ်ကိုလည်းခုနှစ်ရလုံးရွတ်ထားတယ်နော်ပြီးတော့အခုလည်းပဲမေတ္တာစိတ်နဲ့တတ္တဝတွေရဲ့အကျိုးကိုလိုလားတဲ့စိတ်နဲ့ရွတ်ရမယ် အဲ့ဒီခါမှာရှေးဥဆိုတာဘာလို့ရမလဲဆိုရင်သီလယူခံရမယ်လေအဲ့ဒီလိုနော်အဲ့လိုသီလယူပြီးမှအဲ့ဒါပရိတ်ယူရမယ်အဲ့ဒီလည်းထွက်သွားရင်လည်းပြီးရောပေါ့လေအဲ့ဒီလိုနဲ့လည်းမထွက်ဘူးဆိုရင်ဘယ်နဲ့လုပ်မလဲအဲ့လိုဆိုရင်တော့အကြောင်းအကြောင်းခေါ်လာခဲ့တယ်အဲ့ဒီလိုအကြောင်းခေါ်လာခဲ့ပြီးတော့စေတီရင်ပြင်မှာသူ့ကိုထိုင်းလိုက်နော်ထိုင်းပြီးတော့ဟိုဒီမြတ်စွာဘုရားကို နေရာထိုင်ခင်းလှူအမ် စီမီတို့ဘာတို့ထွန်းဟာစီဒီစီဒီရင်ပြင်းတမျက်တမျက်စီးပါလှဲ့ပြီးတော့ကိုတဲ့ပထမမင်္ဂလာစကားသူ့ကိုပြောကြပေးရမယ်တဲ့ဆိုမင်္ဂလာတုတ်ရွတ်ပေးရမယ်မင်္ဂလာတုတ်အကြောင်းပြောပေးရမယ်တဲ့အဲ့လိုမင်္ဂလာတုတ်အကြောင်းပြောပေးပြီးတဲ့နောက်ဒီတကြောင်းလုံးမှာရှိတဲ့ရဟန်းတွေအားလုံးစုစုဝေးဖို့ခေါ်ပင့်ရမယ် ဒါရင်မကဘူးတဲ့နော်ကျောင်းသားမှာတစ်ပင်ကြီးတွေဘာတွေရှိမယ်ဆိုပါတော့တဲ့တစ်ပင်ကြီးတွေမှာရှိရင်တစ်ပင်ကြီးမှာရုပ်စိုးတို့ဘာလို့ရှိမယ်အဲသူတို့ကိုလည်းတွားပြီးတော့ခေါ်ရမယ်လေဖိတ်ရမယ်ဒီဒီတန်ဃာတော်ကနော်တင်လာတာကိုလူလာတယ်ဒါကြောင့်မို့လာပါလို့တွားပြီးတော့ဖိတ်ရမယ်တဲ့အဲ့ဒီလိုဖိတ်ရင်တော့ကိုအားလုံးဟိုယဟန်တော်ရောပေါ့လေတတ္တဝအားလုံးစုဝေးတဲ့နေရာမျိုးကိုဖိတ်တဲ့အခါမှာ မလာပဲနေလို့မရဘူးတဲ့သူတို့အနေနဲ့ဒါလာရမယ်အဲ့တော့သူတကိုးကြီးတဲ့နတ်တွေပါလေသူလာအောင်လုပ်တဲ့နည်းပေါ့လေအဲ့လိုပြီးတဲ့နောက်အဲ့ဒီပူးနေတဲ့လူကိုမေးရမယ်မင်းနာမည်ဘယ်လိုတုံးလို့အဲ့တော့သူပြောချင်တဲ့နာမည်ပြောလိမ့်မယ်ပေါ့မူမူရမူလနာမည်ပြောချင်တယ်ပြောလိမ့်မယ်ပူးတဲ့လူကသူ့ပူးတဲ့တစ်ဆေကသူ့နာမည်ပြောချင်တယ်ပြောလိမ့်မယ်အဲ့အဲ့ဒီနာမည်နဲ့ပဲသူ့ကိုခေါ်ရမယ် ခေါ်ပြီးတော့ပြောရမယ်တဲ့ကဲအခုဘုရားကိုပန်းတို့နန္တာတို့တို့လှူတယ်နော်အဲ့ဒီအတွက်မင်းအမြယူပါနေရာထိုင်ခင်းနဲ့မြတ်စွာဘုရားကိုလှူတယ်အဲ့ဒါအမြယူပါဆွန်းလှူတယ်အမြယူပါပြီးတော့အခုယဟန်တန်ခါကလည်းပဲမင်းကိုလက်ဆောင်ပေးတဲ့အနေနဲ့မင်္ဂလာစကားမင်္ဂလာတရားကိုဟောပြီးပြီအဲ့ဒါကြောင့်မို့တန်ခါတော်ကိုလေးစားတဲ့လေးစားတဲ့အနေနဲ့ ဆက်တော်ပါဒီဒီဒီလူကိုမင်းလွတ်ပါလို့ဒီလူပြောရမယ်အဲ့ဒါလို့တောင်းတောင်းပန်ပန်ပြောပြီးမယ်လို့ဟိုလူကမလွတ်ဘူးတဲ့နော်ဆွဲဘလူတရားကမလွတ်ဘူးဆိုရင်ဘယ်နဲ့လုံမလဲလဲအဲ့ဒီကျရင်နတ်တွေကိုတိုင်တရမယ်အဲကိုင်းအခုသင်တို့သိတယ်ဒီလူကိုအဲမကောင်းဆိုးကအဲပူနေတယ်ဒီမကောင်းဆိုးကဒုစကားကိုနားမထောင်ဘူးအဲ့တော့ငါတို့အခု ဖရာရဲ့အာနာတော်လှုပ်တော့မယ်နော်ဖရာအာနာတော်ရွတ်တော့မယ်လို့ဒီလိုဆိုပြီးရင်အဲ့ဒီခုနပြောတော့ပရိတ်ကိုရွတ်ရမယ်ဒါကလူတွေအဲ့လိုပူးရင်ပေါ့လေတစီတို့ဘာလို့ပူးလို့အော်လှုပ်เสียရှိရင်ဒီလိုလှုပ်ရမယ်ဒါပြင်ယဟန်ပူးရင်ကတော့ဘုန်းကြီးများတစီမပူးမထင်နဲ့တော့ဒီမှာကြည့်ယဟန်လည်းပူးတာပါတယ်တချို့ကထင်တယ်ဘုန်းကြီးဆိုတစီမပူးနိုင်ဘူးလို့ထင်တယ်ဟုတ်လား သင်သင်္ကန်းဆိုတစ်စိကကြောက်တယ်ဆိုတော့နော်ဒါကြောက်တဲ့တစ်စိလည်းရှိမှာပေါ့မကြောက်တဲ့တစ်စိလည်းရှိတယ်ဒါကုဒီမှာယဟန်ကိုပဲအဲ့လိုပဲဘလူတရားကပူးနေပူးနေပြီတဲ့ဘယ်နဲ့လုံးမလဲအဲဒီလိုဆိုရင်လည်းပဲခုနလိုပဲနေရာထိုင်ခင်းကိုတခါလေရေးလေးပါလေးစေးအားလုံးဖန်ဖုန်ကြီးအားလုံးတိုင်းအကြောင်းတိုင်းနဲ့အနီးနားရှိတဲ့ဟာတွေအားလုံးပင့်ပြီးတော့ပန်းနန္ဒာစသည်ပေါ့လေလူတန်းပြီးတော့အမျှဝေအမျှဝေပြီးမှအမျှပေးပြီးမှဘရိတ်ရွတ်ပါတဲ့။ဘာလို့အမျှ အမြတ်ပေးလိုက်လို့အမြတ်ရသွားရင်သူထွက်သွားတော့မှာပဲအဲ့တော့ဒါကယဟန်နေဖြစ်တဲ့ခါမှာကျင့်ရမယ်အကျင့်ပေါ့လေရှေးရှေးဥစွာလုပ်ရမယ်အလုပ်တဲ့အဲပရိတ်မှာအဲ့ဒီလိုစနစ်တကျရွတ်ရမှာတဲ့နော်အဲ့တော့ခုနအာတနာတိယတုတ်ဆိုတာ ਨੇ ပတ်သက်ပြီးတော့ဒီဘုရားဟောအာတနာတိယတုတ်ဆိုတာကအရှိကြီးရှိတယ်အဲ့ဒီတုံလုံးရွတ်ရမှာလားဗာလားဆိုတော့ကိုတို့တောင်ဖီလာဆရာတော် ရားကြီးဆိုတာလွန်ခဲ့တဲ့အနှစ်300လောက်ကစကိုင်းမှာစကိုင်းတောင်ဖီလာချောင်းဆိုတာရှိတယ်။နော်စကိုင်းရောက်ဖို့တော့လူဒီထက်မရောက်ပါတယ်မသိဘူး။တာလုံမင်းတရားကြီးလက်ထက်ကကောင်းမှုတော့သိတယ်မဟုတ်လား။နော်ကောင်းမှုတော့ဖရာတည်တဲ့တာလုံမင်းတရားလက်ထက်ကအဲဒီဘရင်ကိုးကွယ်တဲ့ဆရာတော်အဲ့ဒီဆရာတော်ရေးတဲ့ကျမ်းမှာဗာပြောထားတယ်ဆိုတော့အဲ့ဒီအာတာနာတိယတုတ်ဟာတဲ့အဲ့ဒီခေတ်မှာတုန်းတဲ့ကူက တတုတ်လုံးကိုမရွတ်ဖဲနဲ့အဲ့ဒီတုတ်ထဲကဂါထာ6ပုတ်ကိုသာယူရောယူပြီးတော့တခြားကိုယ့်ဘာကိုရေးတဲ့ဂါထာတွေနဲ့ထည့်ပြီးတော့အာတာနာတိယတုတ်ဆိုပြီးတော့ရွတ်ကြတယ်တဲ့ဒါအခုခေတ်လည်းဒီတိုင်းပဲဘုန်းကြီးတို့အခုနေတိုင်းရွတ်နေတဲ့အာတာနာတိယတုတ်ဆိုတာအဲ့ဒီတိုင်းပဲမူရင်းတုတ်ကဂါထာ6ပုတ်ပါတယ်တခြားဟာတွေကတော့ဘုရားကုံတော်ဘုရားကုံတော်တွေဘာတွေနဲ့နတ်တွေကိုတိုင်တယ်တဲ့ဂါထာတွေပေါ့လေအဲ့ဒီဂါထာကအတာနာတိယတုတ် အဲအဲ့ဒီဆရာတော်ကြီးကတော့ဗာပြောလဲဆိုတော့ရွတ်ရင်တော့ဘုရားဟောပဲရွတ်ဖို့ကောင်းနေတယ်နဲ့နော်ဘုရားဟောနဲ့ဟိုကနဲ့ရောနေတာတွေကြတော့ဆရာတော်ကြီးကသိမကြိုက်ဘူးဒါမှမလို့ဟိုအခုရွတ်တဲ့ခါမှာအာတနာရိယတုတ်ကြီးလို့ခေါ်တဲ့မူရင်းတုတ်ကိုမရွတ်ဖမ်းတဲ့ခွန်ဒီပရိတ်ကြီးတွေမှာပါတဲ့အာတနာရိယကိုရွတ်တာကတော့အာတနာရိယတုတ်ကအာနာပြင်းထန်တယ်ဆိုတော့နေ့စဉ်ရွတ်တယ်ဆိုတဲ့အနေနဲ့ကြတော့အာတနာရိယတုတ်ကြီးလို့ရွတ်ဖို့မတော်ဘူးပေါ့လေဆိုပြီးတော့ နည်းနည်းဘာခေါ်မလဲအချိန်လျှော့လိုက်တဲ့အနေနဲ့ဟုတ်လားအဲဒီအခုဒီပေကြီးသတ္တုမှာပါတဲ့အာထာနာတရားတို့ကိုရွတ်တယ်အခုလိုအရေးကြုံလာပြီတကယ်ပဲဒီဥပအန္တရာယ်ဖြစ်လာပြီနော်တစိတဲ့ပူနေပြီတကယ်ရွတ်ရတော့မယ်ဆိုရင်တော့အဲ့ဒီအာထာနာတရားတုတ်ကြီးကိုရွတ်ရမယ်အဲ့လိုရွတ်တဲ့အခါမှာလည်းပဲဟိုဖះဟောထားတဲ့တုတ်အကုန်လုံးရွတ်ဖို့မဟုတ်ဘူးတဲ့အဲ့ဒီမှာပါတဲ့ဟိုဂါထာတွေရှိပါတယ်နော်ဒါတွေကတော့ပြောလဲနားလဲမှာမဟုတ်လို့ပြောတော့ အဲ့ဂါထာတွေဆိုအဲ့ဒီဂါထာတွေကုံအောင်မရွတ်ရမယ်အဲ့တော့တသုံးလုံးရွတ်ဖို့မလိုဘူးအာတာနာနိယတုတ်ကြီးကိုအဲ့ဒီအာတာနာနိယတုတ်မှာလည်းဘာဟောထားတာဆိုတော့ဟိုဟိုညမင်းကြီး၄ယောက်စာရှိတယ်မလားတတရထာဝိရုပကဝိရုဝိရုလကဝိရုပကကုဝေရာဆိုတဲ့ညမင်းကြီး၄ယောက်နဲ့အဲသူ့ရဲ့ဟိုအဆောက်အအုံတွေပေါ့လေနောက်လိုက်နောက်ပါတွေပေါ့လေအဲသူတို့နဲ့ပတ်သက်ပြီးတော့ဟောထားတဲ့တုတ်ပေါ့လေ အဲ့ဒီတုတ်ကိုရွတ်ရမယ်ဒါကြောင့်မို့အာတာနာတိယတုတ်ကိုရွတ်တဲ့အခါမှာတကယ်အရေးကြုံလာလို့တည်တည်ချာချာရွတ်တော့မယ်ဆိုရင်နော်ဒီမှာပြောထားတဲ့အတိုင်းရှေးဥစွာမေတ္တာတုတ်တတတုတ်ယတနာတုတ်ဒါတွေရွတ်ရွတ်ပြီးမှခုနလိုပေါ့လေလှုပ်တင်လှုပ်ထက်တာလေးတွေလှုပ်ပြီးတော့မေတ္တာစိတ်ရှိသွားပြုပြီးတော့ဒါရွတ်ရမယ် ကောင်းပြီဒါကပရိတ်ရွတ်တာနဲ့ပတ်သက်ပြီးတော့နည်းနည်းလေးများသောအားဖြင့်တော့ယဟန်တော်ဘက်ကပေါ့နော်လှုပ်เสียဆောင်းလှုပ်เสียဆောင်းเสียပေါ့ကောင်းပြီအဲ့တော့ပရိတ်ရွတ်တဲ့အခါမှာဘေးအန္တရာယ်ကင်းစေခြင်းလေအဲ့တော့ဘေးအန္တရာယ်ကင်းအောင်ပရိတ်ရွတ်တဲ့အခါမှာပရိတ်ရွတ်တဲ့ပုဂ္ဂိုလ်ကလည်းအင်္ဂါလက္ခဏာညီအောင်ရွတ်ရမယ်ပရိတ်နာတဲ့ပုဂ္ဂိုလ်ကလည်းပဲ အင်္ဂါလက္ခဏာညီအောင်နာရမယ်အဲ့ဒါအရေးကြီးတယ်အဲ့လိုမဟုတ်ရင်ပရိရဲ့အကျိုးကိုပြည့်ပြည့်ဝဝမရဘူးလို့ဆိုရတယ်စာထဲမှာဆိုတာကတော့ခါတဲ့တိတိကျကျပဲပရိကမဆောင်လျှောက်ဘူးလို့ကိုအဲ့လိုဆိုတာနော်ဒါပေမဲ့လို့ကိုကတော့ရှော့ရှော့ပုတ်ပုတ်ပဲယူတယ်မဆောင်လျှောက်ဘူးလုံးဝမဆောင်လျှောက်တာတော့ဟုတ်မထင်ဘူးပေါ့လေဟုတ်လားဒါပေမဲ့လို့ပြည့်ပြည့်ဝဝပရိရဲ့အကျိုးကိုမရဘူးလို့ဒီလိုခင်းတယ်အဲ့တော့ရွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ရှိတယ်နော် နာတဲ့ပုဂ္ဂိုလ်ဘက်ကလည်းပဲအင်္ဂါ၃ချက်ရှိတယ်အဲ့ဒါနှစ်ဖက်စလုံးကအဲ့ဒီအင်္ဂါ၃ချက်ညီအောင်ဆိုအင်္ဂါအလုံး6မျိုးပေါ့ညီအောင်ရွတ်မှနာမပရိတ်ရဲ့အကျိုးကိုပြည့်ပြည့်ဝဝရတယ်ဒီလိုမဟုတ်ရင်ပရိတ်ရဲ့အကျိုးကိုပြည့်ပြည့်ဝဝမရဘူးဒါကြောင့်မို့အခုဒကာဒကမတွေအနေနဲ့ပရိတ်နာတဲ့အခါမှာအဲ့ဒါကိုနားလည်ထားရမယ်နားလည်ထားတဲ့အတိုင်းလည်းပဲအဲ့ဒီတိုင်းလိုက်နာဖို့အရေးကြီးတယ်အဲ့တော့ ပရိရွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးကပါလဲဆိုတော့ဒီပရိတ်ကိုမှန်မှန်ကန်ကန်နော်ပုပ္ပအခရာမှန်မှန်ကန်ကန်ရအောင်ကြက်ထားရအောင်စလုံးမှားသွားရင်အနဲ့အနဲ့ဒီပဲကလည်းမှားသွားနိုင်စလုံးမှန်မှအနဲ့ဒီပဲလည်းမှန်တယ်ဒါကြောင့်မို့မှန်မှန်ကန်ကန်နဲ့နော်အနဲ့ဒီပဲမှန်မှန်ကန်ကန်နဲ့ရထားဖို့အရေးကြီးတယ် ပြီးတော့ရွတ်တဲ့အခါမှာလည်းပဲပြည့်ပြည့်စုံစုံနဲ့ရွတ်ရမယ်ဟိုဟိုပုတ်ကြနေရခက်ဒီပုတ်ကြနေရခက်အဲ့ဒါမျိုးလည်းမဖြစ်เสียရဘူးလေတခါလေပရိယွင်ဟွာပြုတ်တတ်တယ်မဟုတ်လားဟမ်ဟိုကြော်ကြော်ကြော်မိတာမျိုးတွေရှိတတ်တယ်နော်အဲအဲ့ဒါမျိုးတွေအဲ့ဒါမျိုးတွေမရှိရဘူးဒီ ပြီးတော့နောက်တစ်ခုကတော့ပရိယွတ်တဲ့ပုဂ္ဂိုလ်ကမေတ္တာရှိထားပြီးတော့ရွတ်ရမယ်လတ်လဘကိုငဲ့ပြီးတော့မရွတ်ရဘူးအာငါဒီဒီဒီပရိယွတ်လုံးကတော့ဘာတွေလှူတော့မှာပဲညာတွေလှူတော့မှာပဲဆိုလဲအဲ့လိုမျှော်လင့်ချက်မျိုးမထားရဘူးအဲ့တော့ဒီပရိနာတဲ့ပုဂ္ဂိုလ်တွေဟိုချမ်းသာကြပါစေဆိုတဲ့မေတ္တာစိတ်ရှိသွားနေရွတ်ရမယ်နော်အင်္ဂါသုံးပါးကအနဲ့အတိဘယ်ရော ပုပ္ပကောမှန်မှန်ကန်ကန်သင်ယူထားတာနော် ပြီးတော့ရွတ်တဲ့အခါမှာလည်းပဲပြည့်ပြည့်စုံစုံနဲ့ကြည်ကြည်ပုံပုံရပြီးတော့ရွတ်ရမယ်ပြီးတော့လက်လာပါကိုမငဲ့ပဲနဲ့မေတ္တာစိတ်နဲ့ရွတ်ရမယ်ဒါအင်္ဂါ၃ချက်ဟိုတချို့ကျမ်းဂန်မှာခုနပါရွတ်တဲ့ပုဂ္ ပါတာရွတ်တဲ့ပုဂ္ဂိုလ်ကနော်မှန်မှန်ကန်ကန်ပုပ္ပအခရာမှန်မှန်ကန်ကန်ရရမယ်ဆိုတာကအင်္ဂါတစ်ချက်ကိုရွတ်တဲ့ပရိယရဲ့အဓိပ္ပာယ်အနဲ့အဓိပ္ပာယ်ကိုသိရမယ်ဆိုတာကအင်္ဂါတစ်ချက်မေတ္တာစိတ်ထားပြီးရွတ်ရမယ်ဆိုတာကအင်္ဂါတစ်ချက်ဒီလိုလည်းပဲအင်္ဂါ၃မျိုးကိုပြောကြတယ်နည်းနည်းလေးမတူသို့တော့အကုန်ခြုံလိုက်ရင်တော့တူတော့အတူတူပါပဲအဲ့ဒါကြောင့်မို့ပရိယရွတ်ရင်ပရိယကျက်ရင်မှန်မှန်ကန်ကန်ရအောင်တော့ကျက်ရလိမ့်မယ် နောက်နောက်ကြရင်ဒီပရိကြီးချပြီးရင်ပရိပဲကြက်ခဲမလို့ပရိမှန်မှန်ကန်ကန်ရအောင်လုပ်အောင်ဟုတ်လားအရင်တစ်ခါလုပ်ဘူးတယ်ပရိပရိရွတ်ဖတ်နေဆိုပြီးသင်ပေးဘူးတယ်အဲ့ဒါမကုန်မနဲ့ပြတ်သွားတယ်စတန်လီစတာပဲစတော့တော့အေးအဲ့ဒါသုံးချက်နော်မှတ်မိပြီနော်အဲ့တော့ပရိနာသူဘက်ကအင်္ဂါ၃ချက်တခါရှိကြတယ်တဲ့ပရိနာသူဘက်ကအင်္ဂါ၃ချက်ကဘာလဲဆိုတော့ပထမက အဲ့ဒီပုဂ္ဂိုလ်ဟာပင်စာနန္တရိယကံမရှိရဘူးတဲ့ပင်စာနန္တရိယကံဆိုတာဗမာလိုကံကြီးလို့ဆိုတာရှိတယ်မဟုတ်လားကံကြီးထိုက်တယ်ကံကြီးထိုက်တယ်နဲ့ပြောကြတယ်နော်အဖတတ်တယ်အမိတတ်တယ်ယဟန္တာတတ်တယ်မြတ်စွာဘုရားကို တွေးကြည့်ဥအောင်လုပ်တယ်တန်ခါတင်းခွဲတယ်အဲ့ဒီဟာငါးခုဟာအလွန်ဆိုးတဲ့အပြစ်ကြီးတွေဒါကတော့ဘယ်တော့မှဟိုမလုတ်မလုတ်မလုတ်ဖက်နဲ့ရှောင်ကျင်ရမယ် အကယ်၍အဲ့ဒီ၅ခုတည်းကတစ်ခုကိုဖြစ်စေနှစ်ခုကိုဖြစ်စေပေါ့လေကျွလွန်မိရင်ဒီပုဂ္ဂိုလ်ဟာအေကံတေတေပြီးတဲ့အချမ်းမဲ့မှာတေပြီးတဲ့နောက်မှာငရဲကြဘလောက်ကုသိုလ်လုပ်လုပ်အဲ့ငရဲကဒီနောက်ဘဝမှာဒုတိယဘဝလို့ခေါ်တယ်တေပြီးနောက်ဘဝမှာငရဲကမလွတ်တော့အဖေတတ်တယ်လို့ဘယ်လိုရှိတော့တို့တို့ဟိုဘုရားဘာသာတမိုင်းမှာအဖေပြန်တတ်တာဘယ်လိုလဲအဇာတတအေးအဇာတတဟာဗိမိတာရာမင်းကြီးကိုသူ ကိုကိုဖေကိုပြန်တတ်လိုက်နော်တတ်ပြီးတဲ့နောက်ကျသူနောင်တရတယ်နောင်တရလို့သူညညဆံမအိတ်နိုင်ဘူးလေအိတ်လိုက်ရင် nightmare ပေါ့လေဖြစ်တယ်နောင်တရပြီးတော့နောင်မြတ်စွာဘုရားပြိဋိဘံမပြုခင်ရှင်းနှစ်လောက်ကြာတော့သူမြတ်စွာဘုရားရှိသွားတယ်ပထမတော့သူသူကိုယ်တိုင်မတော်ဘူးဇီဝကခေါ်သွားအဲ့ဒီခါမှာမြတ်စွာဘုရားတရားဟောတယ်။ तू ကမေးတာကတော့အဲ့ဒါကတော့ ဒီယဟန်ပြုရတဲ့အကျိုးဘာများမျက်မှောက်အကျိုးဘာများရှိပါတယ်လဲဆိုတော့မြတ်စွာဘုရားကအဲ့ဒါအစင်အသက်ပေါ့လေကျိုးဟောပြတာမိညာဖလားတုတ်လို့ခေါ်တယ်အဲ့ဒီတုတ်ဆုံးသွားတဲ့ခါကျတော့သူသူစိတ်ထဲမှာတိတ်ကြည်နူးတော့တိတ်သဘောကျဒါဒီမဲ့လို့သူဘာမှတောတာပန်ဖြစ်တယ်ဘာလဲအကျိုးတရားရတယ်လို့မရှိဘူးအဲနောက်သူဒီပြီးတော့ပြန်တော့မှဘုရားဆိုပြီးတော့ပြန်သွားတဲ့ခါကျတော့မှမြတ်စွာဘုရားကပြောတယ်ယဟန်တို့တဲ့ဒီဇာတတဟာ သူ့သူ့အဖေကသာမတက်ခဲ့ရင်တဲ့အခုဒီတရားဟောပြီးတဲ့အဆုံးဒီတထိုင်အဆုံးမှသူသောတာပန်ဖြစ်ဖို့ရှိတယ်။ဒါတော့သူအခုတော့အဖေတတ်ထားတဲ့ကံကရှိတော့သူသောတာပန်လည်းမဖြစ်ဘူး။နောက်သူတည်တဲ့ခါမှာလည်းပဲငရဲကြရမှာပဲ။အဲ့လိုရှိတယ်။အဲ့ဒီလိုဘယ်လို့မှငရဲကရှောင်လို့မရတဲ့အပြစ်၅ခုရှိတယ်။ဒါဗုဒ္ဓဘာသာဒီမှာဒါအလွန်အရေးကြီးတယ်။ဒီနိုင်ငံမှာတခါလေအဖေပြန်တတ်တဲ့အမေပြန်တတ်တဲ့တွေကြားရရင် ဗုဒ္ဓဘာသာအနေနဲ့ဆိုရင်တော့တခါတည်းကိုအတော်အတော်တုံလှုပ်ထိတ်လန့်စရာကြီးပဲနော်ဒီနိုင်ငံမှာတော့လုံနေကြတယ်အဲ့ဒါအေးအဖေတတ္တာနောက်တစ်ခုကပါလားအမေယုတတ္တာနောက်တစ်ခုကယဟန္တာဟုတတ္တာနောက်တစ်ခုကမြတ်စွာဘုရားကိုသွေးစိမ့်တီအောင်လုပ်တယ်လို့ဒီလိုစာမှာဆိုတယ်ဗမာစကားနဲ့ပြောတော့သွေးကြည်ဥအောင်လုပ်တယ်ပေါ့သွေးကြည်ဥအောင်လုပ်တယ်လို့ပြောတာက မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကတဲ့တခြားတပါးသောပုဂ္ဂိုလ်ကကွဲအောင်ပြဲအောင်ပေါက်အောင်ပြက်အောင်လုပ်လို့မရဘူးတဲ့အဲ့ဒါကြောင့်မို့ဆိုတော့မြတ်စွာဘုရားကိုဓာတ်နဲ့တွားခုတ်လည်းမြတ်စွာဘုရားခန္ဓာကိုယ်ကမပြတ်ဘူးဒီဒီအရေးစုပ်ပြပေါက်ပြက်သွားအောင်မဖြစ်နိုင်ဘူးတဲ့ဘာတော့ဖြစ်နိုင်တော့ဆိုတော့သွေးကြီးဥတာလောက်တော့ဖြစ်နိုင်တယ်အဲဒါကြောင့်မို့ဟိုဟိုအဲ့ဒီသတုထကံကို မြတ်စွာဘုရားသွေးစိမ့်တီအောင်ပြုတယ်လို့စာမှာအဲ့လိုဆိုတယ်သွေးစိမ့်တီတယ်ဆိုတာတူလီတူလေးနဲ့ထုမိတဲ့ခါဒီမှာသွေးကြည်ဥသွားတယ်နော်သွေးခဲသွားတယ်အဲ့ဒါမျိုးဆိုလို့ဒါပေမဲ့လို့နော်အဲ့ဒီလိုသူများကဟိုပြင်းမှားတဲ့စိတ်နဲ့လုပ်ရင်တော့မရအဲ့ဒီသွေးစိမ့်တီတာကိုဇီဝကကစာကြရီလုပ်ပေးတာကျတော့ရနော်အဲ့လိုကြတော့ဖြစ်ပြန်တယ်ဟုတ်လားအဲပြင်းမှားတဲ့စိတ်နဲ့မြတ်စွာဘုရားကိုသွားလှုပ်လို့တော့ဘာမှမရဘူး အဲအဲ့တော့ဒေဝတ္တနော်ရှင်ဒေဝတ္တဟာအဲ့ဒီကံလည်းကျူးလွန်တယ်တန်ခပေရဆိုတော့တန်ခသွင်းခဲတင်းခွဲတဲ့ကံလည်းကျူးလွန်တော့ကံနှစ်ခုတောင်ကျူးလွန်အဲ့ဒီတော့နှစ်ခုတောင်ကျူးလွန်တဲ့အတွက်ကြောင့်မို့ရှင်ဒေဝတ္တဟာလည်းပဲသိပြီးအချမ်းမြမှာငရဲပဲကြာနော်ဒီဟာလေးကိုနည်းနည်းသတိထားကြဘာလို့ဆိုအင်္ဂလိပ်လိုစာဖတ်လာရင်သူတို့က wounding the buddha ပေါ့ဟုတ်လားမြတ်စွာဘုရားကိုဒဏ်ရာအနာတရားဖြစ်အောင်လုပ်တယ်လို့ဒီလို ပြန်လေထုံးစံရှိတယ်အဲ့လိုပြန်တာဟာမတိကျဘူးဝိနည်းနဲ့ဗုဒ္ဓဆိုတော့ဖခင်လက်ကျိုးတော်မှာလားချီတော်ဖခင်လက်ပြတ်တော်မှာလားချီချီပြတ်တော်မှာလားနော်ဒါရအဲ့လိုဖြစ်မှာလားဒါမျိုးကိုမဆိုလို့ခုနပြောတဲ့ဟိုအတွေးကြည့်ကြတာမျိုးပေါ့လေဟုတ်လားအဲ့ဒီလိုသူတွေတွေးတီတွေးသိမ့်တီအောင်တွေးကြည့်ဥသွားအောင်လုပ်တာမျိုးကိုဆိုလို့တယ်နောက်တစ်ခုကတော့တန်ခါသင်းခွဲတာတန်ခါကွဲပြားအောင်လုပ်တယ် တန်ခါကင်းခွဲတယ်ဆိုတဲ့နေရာမှာလည်းပဲဟိုလူတွေအနေနဲ့နားလည်ထားဖို့တန်ခါကင်းခွဲတယ်ဆိုတာတဲ့ယဟန်နာတာလုပ်လို့ရတယ်တဲ့လူကလုပ်လို့မရဘူးတဲ့ဒါကြောင့်အဲ့ဒီအဲ့ဒီအဲ့ဒီကံတော့လူတွေကမကြောက်ကြနဲ့တော့မစိုးရိမ်နဲ့တော့ငါတို့ဒါမှလှုပ်ဖြစ်အောင်မလားတော့ဟုတ်လားဒီနေရာမှာတန်ခါကင်းခွဲတယ်ဆိုတာဘုန်းကြီးချင်းမတည့်ရင်ကိုပြောတာမဟုတ်ဘူးနော်ဒီ တန်ဃာတွေမှာကံပြုတယ်ဆိုတာရှိတယ်ရဟန်းခံတယ်နော်ဥပုပ်ပြုတယ်ကံပြုတဲ့ခါကျတော့တန်ဃာတွေဒီဒီနယ်တနယ်မှာရှိတဲ့တန်ဃာတွေအကုန်လုံးတနေရာထဲမှာစုပြီးတော့ပြုရတယ်။တို့တိမ်နဲ့ပြောကြပါစို့ဟုတ်လား။တိမ်သမုတ်ထားလို့ဒီဒီဒီကျောင်းကတိမ်ဆိုတော့တိမ်ဖြစ်နေရင်ယဟန်ဒီထက်ဒီတိမ်ထဲမှာရှိတဲ့ယဟန်တွေအားလုံးကဒီလိုတနေရာမှာစုရမယ်။စုရမယ်ဆိုတာတစ်ပါးနဲ့တစ်ပါး2000ဒေါ်လာနဲ့မဝေးပဲနဲ့ထိုင်ရမယ်ပေါ့။အဲ့လိုထိုင်ပြီးတော့ကံပြုရတယ် အဲ့ဒါဒီတသိမ့်ထဲမှာဆိုရင်ဒီဟာတစုပဲရှိရတယ်ယဟန်ကတန်ခါတင်းခွဲခြင်းတဲ့အတွက်ကြောင့်မို့တသိမ့်ထဲမှာပဲတန်ခါနှစ်စုလုပ်ပြီးတော့ကံပြုတ်မယ်ဒီဘက်ကလည်းကံပြုတ်မှာဟိုဘက်ကလည်းကံပြုတ်မယ်အဲ့ဒါမျိုးကိုမှတန်ခါတင်းခွဲတယ်လို့ခေါ်တာဒါဟာတန်ခါပိဒကံဆိုတဲ့အခုပင်စဏန္တရိယကံထဲမှာပါတဲ့တန်ခါပိဒကံဆိုတာအဲ့ဒါကိုပြောတာအဲ့ဒီကံကိုဒေဝဒတဘာပဲလုပ်ဘူးလေတခြားဘယ်သူမှမလုပ်ဘူးဒါကြောင့်မို့တန်ခါတင်းခွဲတယ်ဆိုတာ တံမီညမတက်အောင်လုပ်တာကိုမဆိုလိုဘူးနော်အဲ့လိုတန်ခါနှစ်စုတသိန်းထဲမှာခွဲပြီးတော့ကံပြုတ်ကံပြုတ်ဖြစ်အောင်လုပ်တာဒီဝရကအဲ့တန်လုပ်တာအဲ့လိုလုပ်တာကိုတန်ခါသိန်းခွဲတယ်လို့ခေါ်တယ်ဒါရင်ဘုန်းကြီးချင်းမတက်အောင်လုပ်ရင်မပဲနဲ့တော့အပြစ်မကြည့်ဘူးလားကြည့်လားဒါအပြစ်ကတော့ကြည့်မှာပေါ့နော်အဲဟိုတပါးနဲ့တပါးနော်တစုနဲ့တစုဟာမတက်ပဲနဲ့ ကွဲကွဲသွားတယ်ဆိုရင်တော့ဒါမကောင်းဘူးလူဟိုတခြားလူပုဂ္ဂိုလ်ချင်းမှာပဲတခြားပုဂ္ဂိုလ်ကမတက်အောင်လုပ်ရင်တော့အပြစ်ကတော့ကြီးတာပါပဲဟုတ်လားအဲ့တော့တန်ခါသင်ခွဲဒါလို့အပြစ်မကြီးပေမဲ့လို့တန်ခါသင်ခွဲတဲ့နီးနီးပေါ့လေကိုတန်ခါပိတာနီးနီးအပြစ်ကြီးတယ်လို့ဒီလိုယူဆလို့ရပါတယ်နော်ဒါကြောင့်မို့အခုတိရိနာတဲ့ပုဂ္ဂိုလ်ဟာတဲ့ဒီဒီဒီကံ၅မျိုးမလွန်ကျူးဘူးတဲ့ပုဂ္ဂိုလ်ဖြစ်ရမယ် ဒါတော့တို့ဗမာဗုဒ္ဓဘာသာလေးအနေနဲ့စဉ်းစားတာမလို့ဘူးစိုးရင်စရာမလို့ဘူးလေဒီဒီအင်္ဂါလက္ခဏာပြည့်စုံပြီဘယ်သူမှဒါမလုပ်ဘူးနော်နောက်တစ်ခုကတော့ဗာလဲဆိုတော့နိယကမိစ္ဆာဒိဋ္ဌိမဟုတ်ရဘူးတဲ့တခါလဲမိစ္ဆာဒိဋ္ဌိဆိုတာအာဆိုတော့လောကမှာအတ္တဆိုတာရှိတယ်လို့အစွဲအမြဲယူထားတယ်အာသို့မဟုတ်လဲဒီတတ္တဝါတွေကမြဲတယ်နော်မြဲတယ်ဆိုတာတို့တို့ တို့ခန္ဓာကိုယ်တော့မှအတ္တဆိုတဲ့ဝိညာဉ်တို့အဲ့ဒါဗမာလေးလည်းအဲ့ဒါယူရှိတယ်နော်အဲ့ဒါလေးကြာလိပ်ပြာကောင်တို့ဝိညာဉ်တို့ဆိုတာဟာလားအဲ့ဒါလေးကတဘွားကတဘွားသွားနေတယ်သူကအမျက်တီးနေသူလိုပဲလို့အဲ့လိုယူဆတာရှိတယ်အဲ့ဒါလေးကမိစ္ဆာဒိဋ္ဌိတွေနော်ပြီးတော့ကုသိုလ်ကံပြုဝင်မယ်လို့ကုသိုလ်ပြုရမရောက်ဘူးအကုသိုလ်ကံပြုတော့အကုသိုလ်ပြုရမရောက်ဘူးကံဆိုတာမရှိဘူးလို့ယူဆတဲ့သူတွေသို့မဟုတ်ကံရဲ့အကျိုးဆိုတာမရှိဘူးလို့ယူဆတယ်ပြော ဘာလို့ကျင်တာလို့မင်းဒီဒီအကုသိုလ်လှုပ်လာအကုသိုလ်အကျိုးမင်းမခံစားရဘူးပေါ့ဟုတ်လားအဲ့ဒီလိုယူဆတဲ့လူဒါလည်းပဲအာဒိဋ္ဌိမိစ္ဆာဒိဋ္ဌိအဲ့တော့နိယတမိစ္ဆာဒိဋ္ဌိဆိုတာအမှန်တော့အဲ့ဒါကိုခေါ်တာကံမရှိဘူးလို့ယူတယ်ကံရဲ့အကျိုးမရှိဘူးလို့ယူတယ်နှစ်ခုလုံးမရှိဘူးလို့ယူတယ်အခုအခုဟိုအနောက်နိုင်ငံများသောအားဖြင့်လူတွေဒါမျိုးရှိတာပေါ့ အဲ့လိုနိဒမိစ္ဆာဒိဋ္ဌိလည်းမဟုတ်ရဘူးတဲ့ဆိုတော့မှန်ကန်တဲ့အယူရှိရမယ်ပေါ့ကံကံရဲ့အကျိုးကိုယုံကြည်တဲ့နော်ဒီအသိဉာဏ်ရှိရကံဆိုတာရှိတယ်ကုသိုလ်ကံဆိုတာရှိတယ်အကုသိုလ်ကံဆိုတာရှိတယ်အဲ့ဒီကုသိုလ်ကံကပေးမဲ့ကောင်းကျိုးဆိုတာရှိတယ်အကုသိုလ်ကံကပေးမဲ့မကောင်းကျိုးဆိုတာရှိတယ်ဆိုတာကိုဒါဟိုယုံကြည်တဲ့အသိဉာဏ်ရှိရတယ်ယုံကြည်တယ်ဆိုတာဟိုမြတ်စွာဘုရားဟောထားတော့မြတ်စွာဘုရားပေါ်မှာကိုက တည်ညိုပြီးသားစိတ်ချပြီးသားဖြစ်တော့မြတ်စွာဘုရားဟောတဲ့အတိုင်းကလက်ခံတာပေါ့ကိုကိုယ်တိုင်သိတယ်လို့တော့မဆိုမဆိုနိုင်ဘူးကိုကိုယ်တိုင်သိဖို့ဆိုတာတော့အပင်ဉ္စဆိုတာရအောင်အားထုတ်ပြီးတော့ဟိုဒီတတ္တဝါတွေသိနေတာဖြစ်နေတာတွေကိုမြင်နိုင်တဲ့အပင်ဉ္စမျိုးရမှဒါတော့ကိုကိုယ်တိုင်သိဖြစ်မယ်သို့တော့အဲဒီလိုသိမဟုတ်ပေမဲ့လို့မြတ်စွာဘုရားဟောထားတယ်အဲ့ဒီဟောထားတာကိုအခြေခံပြီးတော့ကိုကစဉ်းစားဆင်ခြင်ပြီးတော့ယုံကြည်ထားတာမျိုးပေါ့လေအဲဒါကြောင့်မို့ နိဒမိစ္ဆာဒိဋ္ဌိမဟုတ်ရဘူးတဲ့ကံကံရဲ့အကျိုးကိုမယုံကြည်တဲ့နော်အယူအဆမျိုး ရှိတဲ့လူမဟုတ်ရဘူးတဲ့နောက်တစ်ခုကတော့ဗာလဲဆိုပရိတ်တကုတ်ကိုယုံကြည်ရမယ်တဲ့ယုံကြည်ခြင်းရှိရမယ် confidence ရှိရမယ်ပရိတ်မှာပရိတ်ကိုပေါ်ပေါ်တန်တန်နဲ့ဟာမယုံမကြည်နဲ့နာရင်လည်းပဲဒါအကျိုးမများဘူးလို့ဆိုလို့ပဲဒါလည်းပဲသတိထားရမယ် မှတ်မိပြီနော်၃ခုနံပါတ်၁ကပါတော့ကံကြီးထိုက်သူမဟုတ်ရဘူးပေါ့နော်ဗမာလိုမျိုးပြောရင်နံပါတ်2ကနိယတမိစ္ဆာဒိဋ္ဌိမဟုတ်ရအောင်နော်ကံကံကျိုးကိုမယုံကြည်တဲ့ပုဂ္ဂိုလ်မျိုးမဟုတ်ရဘူးနံပါတ်3ကပရိတ်ကိုလည်းယုံကြည်ရမယ်ဒီပရိတ်ဟာအဲဘေးဥပနော်အန္တရာယ်အသွယ်သွယ်တို့မှ ငါတို့ကိုကာကွယ်တားဆီးပေးလိမ့်မယ်ဆိုတဲ့ယုံကြည်ချက်ရှိရမယ်အဲ့ဒီလိုယုံယုံကြည်ကြည်နဲ့နာမလည်းပဲပရိကအကျိုးပေးတယ်တဲ့ဘာလုပ်ငန်းကိုပဲလုပ်လို့ယုံကြည်မှုစာရှိရတယ်ကိုယ့်ကိုယ်ကိုယုံကြည်မှုရှိရတယ်ပြီးတော့ဆိုတော့ဒီပရိဖြစ်ရင်လည်းပရိမှာယုံကြည်မှုရှိရတယ်ဒါကြောင့်မို့ပရိကိုနာတဲ့အခါမှာယုံယုံကြည်ကြည်နဲ့နာဖို့လည်းပဲအရေးကြီးတယ်အဲ့ဒီထက်မှကိုကတခုထည့်ရင်နော် ရိုးရိုးကြီးကြီးဆိုတဲ့ထက်မှာရိုးရိုးသေးသေးဆိုတာလေးပါထည့်တယ်။ဒါကြောင့်မို့ပရိတ်ဘုန်းကြီးတွေပရိတ်ရွတ်နေရင်လူတွေကလည်းပဲထိုင်းပြီးတော့နာရနားနေရမှာနော်ဘုန်းကြီးတွေကသူကသူရွတ်နေတို့ကဟွာလေးထလို့တွေကလေးထလို့နေအဲ့ဒီလိုမဖြစ်เสียဘူးဒါအထူးဂရုစိုက်စေခြင်းတယ်။တခါလေကျတော့အိမ်ထဲမှာပြောခြင်းတယ်ထနေမှာပြောတော့လည်းမတော်တော့ဘူးအသာကြည့်နေရတယ်နော်နောက်တော့ကြိုတင်ပြီးစောစောတည်းကပိတ်ပြောထားမှဖြစ်မယ် ပရိပရိပြုတ်နေတော့နင်တို့မထကြနဲ့ဟာတကားဘာလို့ဆိုတော့ကိုကထသွားရင်ပရိပရိပေါ်မှာမလေးစားရရောက်သွားတယ်မယုံကြည်ရရောက်သွားတယ်အဲ့လိုဆိုရင်ပရိကလည်းမင်းမင်းတော့ငါမယုံတာငါနဲ့အကျိုးမပေးဘူးစတဲ့ပဲပေါ့လေအဲ့ဒါကြောင့်မို့ပရိနာပြီဆိုရင်လည်းပဲဒါဂယုဆိုင်ပြီးတော့ရိုးရိုးတေးတေးနဲ့ရိုးရုံကြည်ကြည်နဲ့နာဖို့အရေးကြီးတယ်ဒီနိုင်ငံမှာငါစိတ်ပြတ်တာရှိတယ်နော် ဘာလို့ဆိုဟိုတယ်လီဖုန်းကိုကတရားလေးစကားလေးပြောနေပြီပရိတ်ရုပ်နေဆိုတယ်လီဖုန်းကောက်မြည်ပြီတယ်လီဖုန်းမြည်ပြန်တော့လည်းအိမ်ရှင်အနေနဲ့ကထားမကောက်လို့ကမဖြစ်ပြန်ဘူးအဲသွားဟိုပြောဒီပြောပြောပြန်လာတော့ဘာရောက်ဘာဘာလုပ်နေမှန်းလို့ဘာမှမသိတော့ဘူးအဲ့လိုဖြစ်တတ်တယ်အဲ့ဒါအဲ့ဒါတို့ဒကာဓမ္မတွေနေဘယ်လိုလုပ်ရမလဲကိုကဘယ်လိုအကြံပေးရမှန်းလည်းမသိဘူးတယ်လီဖုန်းဖြုတ်ထားလို့ကိုကပြောချင်တာဒီလိုကြလဲဟွာမိတ်ဆွေကလာမှာတို့ဘာလို့လဲဟောလမ်းပြောက်တဲ့လူကမေးရင်မပြောနိုင်မှာတို့ကလည်းရှိသေးတော့ အတော့ဟုတ်ခဲ့တယ်နော်ဒီနိုင်ငံမှာမလွယ်ဘူးလူတွေကပြောတယ်အမေရိကန်နိုင်ငံမှာလွတ်လပ်တယ်လွတ်လပ်တယ်ဘယ်လွတ်လပ်ဟမ်နေရတကာကဖမ်းလိုက်ကိုမိနာမဟုတ်လားဗမာပြည်ကဖမ်းလိုက်လဲကိုတယ်လီဖုန်းနဲ့ဆိုကိုမိနာဟမ်အဲ့တော့တချို့ကခါမှာခွာလေးချိန်ထားနေတယ်ဟမ်တနာရယ်ကိုကအဲ့လိုလူတွေမြင်အော်သူခေါ်ရမြမလွတ်လပ်ရှာပဲကိုဘလောက်ဘယ်လိုနေတော့လဲတော့နေဒီကောင်မိမှာပဲဟုတ်ကလားတန့်ခွန်လိုက် အေးအဲ့တော့ပရိတ်နာပြီဆိုရင်တော့ကိုပထမတစ်ခုကတော့သိစဉ်းစားရမလို့ပါဘူးဟုတ်လားအဲ့နံပါတ်3လေးကိုပဲဂရုစိုက်ဖို့လိုတယ်ပင်စဏန္တိယကဆိုတာသိစဉ်းစားရမလို့ကိုဒါတွေဒါတွေဟာဗုဒ္ဓဘာသာဗမာဗုဒ္ဓဘာသာနေနဲ့စိတ်ကူးတဲ့တော့မထည့်တဲ့ဟာဒါနိဒမိစ္ဆာဒိဋ္ဌိဆိုတော့လေနိဒမိစ္ဆာဒိဋ္ဌိမဟုတ်လို့ပဲဘုန်းကြီးပြင်ပြီးတော့ဟလာလူတန့်နေပြီပရိတ်နာနေပြီနော်အေးဒါအရေးကြီးတာကတော့ဘာလို့ရိုးရိုးသေးသေးနဲ့ ယုံယုံကြည်ကြည်နဲ့နာဖို့အရေးကြီးတယ်အဲဒီလိုရိုးသေးသေးယုံယုံကြည်ကြည်နဲ့နာရင်လည်းပရိကစောင့်ရှောက်တယ်တဲ့နော်ပရိပရိရဲ့အကျိုးကိုရတယ်လို့ဒီလိုဆိုတယ်အေးဒါပါလေအဲပရိနာရွတ်ရွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်နားတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်အဲရွတ်တဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ကတော့ရွတ်တဲ့ပုဂ္ဂိုလ်ကပဲလှုပ်လိမ့်မှာပေါ့နော်ဘုန်းကြီးရွတ်ရင်လားဘုန်းကြီးရလားဒီဒီဒီအင်္ဂါ၃ချက်နဲ့ညီအောင်သူရွတ်လိုက်မှာ အဲတော့ရွတ်တဲ့ပုဂ္ဂိုလ်ကပါတော့ပုပ္ပအခရာမှန်မှန်ကန်ကန်ရွတ်ရမယ်နော်အ내အတိပဲသိရမယ်ပြီးတော့ပုတ်တွေပါလေးချပါထားရဘူးသူပြည့်စုံအောင်ရွတ်ရမယ်ပေါ့လေပြီးတော့မေတ္တာစိတ်နဲ့ရွတ်ရမယ်ဒါပါပဲအဲတော့မေတ္တာစိတ်ထားပြီးတော့ရွတ်ရင်တရားဟာတော့ပြီးပြီးသားနေမှာပါကောင်းပြီအဲ့လိုပရိပ်ရွတ်တဲ့အခါကျတော့ ပရိတ်ကအာနာကဘလောက်ထိအောင်နှံ့တယ်လဲတဲ့နော်ပရိတ်အာနာဘလောက်ထိအောင်နှံ့တယ်လဲတဲ့ဆိုတော့ကိုပရိတ်နဲ့ပတ်သက်လို့တော့ယရဏသုတ်ကြံတော်လာပြောရလိမ့်မယ်ထင်တယ်ဒါမှလို့အခုလည်းနည်းနည်းလေးတော့ပြောလိုက်အောင်ဟိုအဲ့ဒီပရိတ်အာနာနှံ့တယ်နဲ့ပတ်သက်ပြီးတော့သိဖို့ကောင်းတာကဘာလဲဆိုတော့ ခစ်သုံးခစ်ရှိတယ်တဲ့နော်ခစ်ဆိုတာ feel နေပါပဲဟိုခစ်ဆိုလို့ဟိုအချင်းခါဆိုတဲ့ခစ်မျိုးမဟုတ်ဘူးပါဠိမှာဟိုခစ်တဆိုတဲ့စကားလုံးသုံးတဲ့ခါကျတော့တခါလေအဲ့ဒီခစ်တဆိုတဲ့ပါဠိစကားလုံးရဲ့အဓိပ္ပာယ်ကလဲဆိုတဲ့အဓိပ္ပာယ်ရှိတယ်ဟာလဲလဲဆိုတော့နေပေါ့လေအချင်းကိုဆိုလိုတာမဟုတ်ဘူးအဲ့ဒီတော့အဲ့ဒီမှာဇာတိခစ်တဲ့နော်အာနာခစ်တဲ့ဝိတယခစ်တဲ့ဒီလိုခစ်သုံးခုရှိတယ် မှတ်မိလားဗါလဲတော့ဇာတိခေအာနာခေဝိတယခေအဲ့ဒါတွေနဲ့ပတ်သက်ပြောတဲ့ခါကျတော့သူကစက်ကြဝဠာနဲ့ကင်ပြီးတော့ပြောရတယ်နော်စက်ကြဝဠာနဲ့ကင်ပြောရတယ်ဆိုတော့ကိုအာစက်ကြဝဠာဆိုတာဘာလဲတခါလာပြန်တယ်အဲ့တော့စက်ကြဝဠာဆိုတာဒါဗုဒ္ဓဘာသာအယူအဆတဲ့ပေါ့လေအာ လေးချင်းတမြင့်မှုရှိတဲ့ဟာကိုစက်ကြော်လာတစ်ခုလို့ဆိုတယ်မြင့်မှုတောင်ကအလမရှိတယ်ကျွန်းကြီးလေးချင်းကိုပတ်နေတဲ့သမုတ်တရားရှိတယ်စက်ကြော်လာဒီဇိုင်းရှိတယ်ဆိုတော့အခုခေတ်နဲ့ပြောတော့ကဘာတစ်ခုပေါ့လေနော်အဲ့ဒါကိုစက်ကြော်လာတစ်ခုလို့ဆိုအဲ့ဒီလိုစက်ကြော်လာရှိတဲ့အ ਨੇ မှာဇာတိခေတ်အာနာခေတ်ဝိပယခေတ်ဟောမနာနေပါလား တ်စွာဘုရားအလောင်းပဋိသင်္ဍီနေတဲ့အခါဖွာတဲ့အခါစသည်မှာမြေကြီးလှုပ်တာတို့ဘာလို့တွေဟိုနမိတ်ကြီးတွေပေါ်တာတွေရှိတယ်အဲ့လိုနမိတ်ကြီးတွေပေါ်တဲ့ခါမှာဒီကဘာတွေမှာတပြိုင်နက်ပေါ်တယ်အဲ့ဒီလိုပေါ်ရာဖြစ်တဲ့ကဘာဆက်ကြော်လာအဲ့ဒါရှိတယ်ဆက်ကြော်လာတပေါင်းနော် အဲ့ဒီစัจ java လာ1000ကိုဘာလို့ခေါ်လဲဆိုတော့ဇာတိခေတ်လို့ခေါ်တယ်အဲ့ဒီဇာတိခေတ်မှာဘုရားလောင်းပရိသန်နေနေတဲ့အခါဖွာတဲ့အခါစတယ်မှာအတူတကွမြေတုံလှုပ်တယ်တဲ့နောက်အာနာခေတ်ဆိုတာကတော့စัจ java လာဂတိတသိန်းနဲ့ဂတိတသိန်းဆိုတာအခုခေတ်အပြောဆိုပါလေဟမ်ဂရေတသိမသိဘူးလား ဘီလီယံလောက်ဖြစ်မှာထင်တယ်နော်อืมအဲ့ဒီစัจ java လာဂတိတသိန်းကိုတော့ကိုဘာလို့ခေါ်လဲအာနာခိလို့ခေါ်တယ်အဲ့ဒီစัจ java လာဂတိတသိန်းမှာတဲ့မြတ်စွာဘုရားရဲ့ပရိတ်တရားတော်အာနာပြတ်နှံ့တဲ့နေပယ်တဲ့နော်အာနာခိလို့ခေါ်တယ်ဇာတိခိအာနာခိဝိတယခိဆိုတာရှိသေးတယ်အဲ့ဒါကတော့ စัจ java လာအနန္တမြတ်စွာဘုရားရဲ့နေပယ်ပေါ့လေအဲ့ဒါကတော့ဝိတယခေတ်လို့ခေါ်တယ်အဲ့လိုခေတ်၃မျိုးရှိတယ်အဲ့တော့ဇာတိခေတ်ရယ်အာနာခေတ်ရယ်နော်ဝိတယခေတ်ကတော့အဆုံးမရှိတဲ့စัจ java လာအနန္တအဲ့ဒီလိုရှိတဲ့နေ့မှာမြတ်စွာဘုရားရဲ့ပြိတ်တရားတော်တွေဟာတဲ့စัจ java လာဂရေတသိမ့်တိုင်အောင်ပြန့်နှံ့သွားတယ်ဒီအာနာတော်ဟာအဲ့ဒီလိုအဆုံးရှိတယ် ဒါပေမဲ့လို့ပရိတ်ရွတ်တဲ့အခါမှာဟိုတရားနာလာဖို့ဖိတ်ရင်တော့ကိုတဲ့စัจ java လာ1000ကနတ်ပြမာတွေပဲလာရောက်ကြတယ်အကုန်လုံးကမလာဘူးပေါ့လေနော်စัจ java လာ1000ပဲထားပါတော့အဲ့တော့ဇာတိခေအာနာခေဝိတယခေလို့ခေ3မျိုးရှိတယ်နော်အဲ့ဒီမှာအာအာနာခေဆိုတဲ့ခေဟာပရိတ်တကူပြန့်နှံ့တဲ့နယ်ပယ်စัจ java လာဘယ်လောက်တော့ ဂတိတသိန်းနော်အဲခေသုံးခေတာနားလည်ထားပြီကောင်းပြီဒါဟာအဲပရိတ်ကံပတ်သက်ပြီးတော့သိစရာအခြေခံပေါ့နော်ခုနပြောတဲ့အရေးကြီးတာကတော့ဗါလေပရိတ်ပရိတ်ဟိုရွတ်တဲ့ခါမှာကိုရွတ်ရင်လည်းပဲကိုကမေတ္တာစိတ်နဲ့နော်ပုပ္ပအခရာမမှန်ကန်ကန်နဲ့ရွတ်ကိုကနာတဲ့ခါမှာဆိုရင်လည်းပဲရိုးရိုးသေးသေးယုံယုံကြည်ကြည်နဲ့နာ နော်ဒါပါပဲအဲ့တော့ဒီနေရာမှာဗာလဲဆိုတော့အပေးအယူပေါ့ပေးတဲ့လူကပေးတယ်ယူတဲ့လူကမယူရင်လည်းပဲမယူမရဘူးပေါ့ဟုတ်လားမယူတတ်ရင်မရဘူးယူတတ်ရင်ရတယ်ဆိုတာမျိုးလိုပဲအခုပရိတ်ရွတ်တဲ့ပုဂ္ဂိုလ်ကရွတ်နေပြီဆိုရင်ဒါပေးတဲ့သဘောပေါ့ဟုတ်လားပေးနေပြီကိုကလည်းပဲဒါကိုဟိုယူနီမှန်မှန်ကန်ကန်နဲ့ယူရမယ်ပေါ့လေနော်အဲ့လိုယူမှပရိတ်ရဲ့အကျိုးကိုဒါရတယ်အဲ့လိုယုံယုံကြည်ကြည်နဲ့ရွတ်ရင်ဒီပရိတ်အာတကောရှိတယ် ပရိကကိုကိုစောင့်ရှောက်တယ်နော်ကောင်းပြီအဲ့တော့ပရိကြီး၁၁တုတ်စာအုပ်ကတော့ပါခဲ့တယ်ငါပရိကြီး၁၁တုတ်ရှိတယ်နော်ပရိကြီး၁၁တုတ်ရှိရမှာဒီပထမပရိကြီး၁၁တုတ်မလာခင်ရှင်းနာကတမန္တာစက္ကဝါလီတုဆိုပြီးတော့ဂါထာလေးတွေရှိတယ်အဲ့ဒါက ဟိုနတ်ပင်တဲ့ဂါထာလို့ဆိုတာဆိုရင်လည်းရတယ်ပရိတ်ရဲ့အခြေခံပေါ့လေနော်ပြင်ဆင်မှုပြုတဲ့ပရိတ်မျိုးခင် ပြင်ဆင်မှုပြုတဲ့အခြေခံလို့ဒီလိုဆိုရင်လည်းရတယ်အဲ့တော့ပရိတ်ရွတ်တဲ့အခါမှာဒီနတ်တွေကိုလည်းပဲပြင့်ဖိရတယ်တို့တွေကပါဠိလိုရွတ်နေလားလူတွေကလည်းပါဠိလိုကြားနေတာဆိုတော့နတ်ဖိတ်တယ်လို့မထင်ကြဘူးသိလည်းမသိကြဘူးနော်တမန္တာဇက်ကဝါလေသူအတ္တရာကိစ္ဆန်တို့ဒီကိုဒါလိုရွတ်လိုက်ရင် အဲစက်ကြဝဠာတတော်ကနတ်တွေအကုန်လုံးပြိဋ္ဌာလာကြပါလို့သူတို့ခေါ်လိုက်တာသူတို့ဒါနတ်ပင်တယ်လို့ပြောတယ်အဲ့ဒီပြိဋ္ဌရွတ်တဲ့ပုဂ္ဂိုလ်ကခုနပြောတဲ့အင်္ဂါ၃ချက်ရှိတာမှန်တယ်ဒါပေမဲ့လို့ဒီအရှင်အာနန္ဒာယရဏတုတ်ရွတ်တဲ့အခါမှာတုန်းကတော့ကြီးတယ်မကပရိမယုခင်ကို သူသူပြင်ဆင်မှုလုပ်တာတွေရှိတယ်ဟိုယရဏတုတ်ကြလည်းဒါပြောရမှာပဲအဲ့တော့အဲ့ဒါကတော့ဗာလဲဆိုရင်မြတ်စွာဘုရားမြတ်စွာဘုရားကို အောက်မေ့တတိယအာယုံပြုပြီးတော့မြတ်စွာဘုရားဂုဏ်တော်တွေကိုပထမအောက်မေ့အဲ့ဒီလိုစဉ်းစားအောက်မေ့ပြီးမှပရိတ်ကိုရွတ်တယ်။ဒါမြတ်စွာဘုရားဂုဏ်တော်ကိုအောက်မေ့တဲ့အခါမှာလည်းပဲဟိုးသူ့မိတာဘဝဒီဖယားစုပန်တိအချိန်ကစပြီးတော့ပါရမီတော်ဖြည့်ခဲ့ပုံနေဟာပါရမီ10ပါးရှိတယ်မဟုတ်လားနော်ပါရမီ10ပါးဖြည့်ခဲ့ပုံနေပြီးတော့ဥပပါရမီ 10ပါးဖြည့်ခဲ့ပုံနဲ့ပရမတ္ထပါရမီ10ပါးဖြည့်ခဲ့ပုံနဲ့ဟုတ်လားစွန့်ကြီးကြီး9ပါးစွန့်ခဲ့ပုံနဲ့ပြီးတော့လောကအကျိုးကျင့်တာဆွေမျိုးတွေအကျိုးအကျင့်တာဖျားဖြစ်ဖို့ကျင့်တာတဲ့လို့အကျင့်နေအဲ့လိုဟာတွေအားလုံးစဉ်းစားစိတ်ထဲအာယုံပြုတ်ရပေါ့လေနော်အာယုံပြုတ်ပြီးတော့မြတ်စွာဘုရားပြိဘာလုံးပြိဿန်နေနေတဲ့အခါပြိဿန်နေနေခြင်း ပြီးတော့ဖွာခြင်းစသည်အဲ့ဒီမှာလည်းပဲဖြစ်ပေါ်တဲ့ဟိုဘာကောလဲ ထူးထူးခြားခြားဖြစ်ပေါ်မှုတွေပေါ့လေအဲအဲ့ဒါတွေစဉ်းစားတယ်တောထွက်တာတခါအာယုံပြုပြီးစဉ်းစားတယ်ဖျားဖြစ်တာစဉ်းစားတယ်တပ်ပင်ညုတဉဏ်ရတာစဉ်းစားတယ်လောကုတ္တရာတရား၉ပါးကိုစဉ်းစားတယ်အဲ့ဒီလိုဖျားဖျားမြတ်စွာဘုရားနဲ့ပတ်သက်တဲ့ဟိုကြီးညိုဖွယ်ရာကောင်းတဲ့အဖြစ်ဖြစ်ရတဲ့ကိုစဉ်းစားဆင်ခြင်အာယုံပြုပြီးမှပရိတ်ကိုရွတ်တာနော် အဲအဲ့ဒီလိုဖြစ်အောင်လုပ်နိုင်ရင်တော့ဒါအကောင်းဆုံးပဲဒါကြောင့်မို့ကိုယ့်ဘက်ကိုပရိရုပ်ရင်လည်းပဲပရိမရုပ်ခင်မှာဒီမြတ်စွာဘုရားရဲ့အဲဂုဏ်တော်ကိုကိုသိတဲ့လောက်ပေါ့လေများများသိရင်တော့လည်းပဲကောင်းတယ်ပေါ့လေများများမသိလို့နည်းနည်းသိလဲသိတဲ့လောက်လေးအဲစဉ်းစားဆင်ခြင်ပြီးတော့မှမိမိစိတ်ကိုအဲမိမိစိတ်ထဲမှာမြတ်စွာဘုရားမိမိနှလုံးအထဲမှာမြတ်စွာဘုရားနေအောင်သဘောပေါ့လေလှုပ်ပြီးတဲ့ခါကျမှဒီ ပရိတ်ရွတ်တယ်အဲ့လိုပရိတ်ရွတ်ရင်ပို့ပြီးတော့အစွမ်းထက်မှာပေါ့ဟိုရှင်အနန္ဒာအဲ့လိုရွတ်တဲ့ခါမှာကျတော့ရွတ်ပြီးတော့ရေနဲ့ပက်တဲ့ခါကျတော့ခါတဲ့ခုနပြောတဲ့ဘလူးတရားတွေအကုန်လုံးထွက်ပြေးတယ်လို့ဆိုရပေါ့လေဒီဒါကြောင့်မို့ပရိတ်ရွတ်တဲ့ခါမှာအမှန်ကတော့နည်းနည်းလေးပြင်ဆင်မှုလုပ်ရဒါဟိုဘာခေါ်မလဲခန္ဓာကိုယ်တဏှာရှင်ကြီးရှိအောင်လည်းလုပ်ရပေါ့လေနော်ဒါတော့ဗလာနာအရေးကြီးတာမဟုတ်ပါဘူးအဲစိတ် စိတ်တိုင်းတန်တဲ့အရှင်ရှင်ဖြစ်အောင်ဖရာဂုံတော်လေးနဲ့စိတ်ကိုမွန်းမှန်ထုံထုံထောင်းလှုပ်ပြီးတော့မှအဲပရိတ်ကိုရွတ်အဲ့လိုပရိတ်ရွတ်တဲ့ခါအဲ့လိုရွတ်ရင်ဒီပရိတ်ဟာပူပြီးတော့တကုတ်အာနိသင်ရှိမယ်နားတဲ့ပုဂ္ဂိုလ်ကလည်းပဲခုနပြောတဲ့အတိုင်းရိုးရိုးသေးသေးရိုးရုံကြည်ညိုရင်နားမယ်ဆိုရင်ဒါနှစ်ဖက်အင်္ဂါပြည့်ဝတဲ့အတွက်ကြောင့်မို့ဒီပရိတ်ရဲ့အချိုးကိုကောင်းကောင်းရမယ်နော်အဲအဲ့ဒါကြောင့်မို့ ရိပ်မိမိကိုယ်တိုင်ရွတ်ရင်လည်းပဲအင်္ဂါတတိထားပြီးတော့ရွတ်သူများရွတ်တာနားရင်လည်းပဲနော်နားတဲ့အင်္ဂါလေးထားနားအဲ့ဒီလိုဟိုစနစ်တကျလေးလှုပ်သွားကြမယ်ဆိုရင်ပို့ပြီးတော့အကျိုးရှိကြတယ်ဒီလိုမဟုတ်ဘဲနဲ့ပေါ့ပေါ့ဆာဆာတို့ဗမာပြည်မှာလှုပ်နေလို့ပေါ့ပေါ့ဆာဆာလှုပ်နေအကျိုးကြတယ်လည်းပဲပေါ့ပေါ့ဆာဆာပဲရတယ်ဒါကြောင့်မို့တို့ကအမှန်တမ်းပြောရင်ဒီနိုင်ငံမှာဗုဒ္ဓဘာသာအုတ်မြစ်ချနေတာ အဲ့လိုအုံမြင့်ချတဲ့အခါမှာစနစ်တကျလေးဖြစ်စေချင်ဗမာပြည်မှာကငကိုတော့စနစ်တကျရှိခဲ့ပြီမလို့ကြားလာတဲ့ခါကျတော့လူမျိုးအစွဲလန်းတွေဝင်ဟွာတွေဝင်တရားတွေဝင်တဲ့ဘာသာရေးတဲ့လောကီရေးကဦးစားပေးပြီးဖြစ်ကုန်တာတွေများတယ်ဟာအဲအဲ့လိုမျိုးတွေမပါဘဲနဲ့ဗုဒ္ဓဘာသာအာခေရဝါဒဗုဒ္ဓဘာသာတန်တန်ကလေးဟာအဲ့ဒါလေးဒီမှာဒီနိုင်ငံမှာ အခြေတင်သွားစေချင်တယ် နော်ကိုကအခုတွေကတနေ့တော့မှဟိုဆရာတော်ဦးဇနကလာတယ်ပြောလိုက်တယ်နောက်ခါမှာထေရဝါဒဗုဒ္ဓဘာသာစစ်စစ်ကိုအမေရိကမှာလာရှာရလိမ့်မယ်မခံကြောင်ပြောတာဗမာပြည်မှာဟိုဟာရောကုန်ပြီလေကမဟုတ်လားအော်မနီပတ်မေဟ ோம் နေပါလေအခုဗမာပြည်မှာသိခေစားတယ်လို့ဆိုတယ်အဲ့တော့ရှင်ဖြားတို့ဗမာပြည်မှာအခုရောကုန်ပြီလို့ခြေတော်ကအစ်စ်မဟုတ်တော့ဘူးလို့နောင်ခြေတော်ကအစ်စ်လိုချင်ရင် ဒါအမေရိကန်လာပြီးတော့ရှာရမယ်ကိုအဲ့လိုကြွားလိုက်တယ်ဟမ်အဲအဲ့ဒါအဲ့လိုဖြစ်အောင်ကိုယ်တရားဓမ္မတွေနဲ့ကိုယ်နဲ့ဟိုဘုန်းကြီးတွေနဲ့ပေါ့ဟုတ်လားအာနှစ်ဦးနှုတ်ကဒါလောက်သွားကြရအောင်နော်စနစ်တကျလေးဖြစ်အောင်ပါပဲဖြစ်ဖြစ်ဒါစာမလာတဲ့အတိုင်းတန်တန်လေးဖြစ်အောင်အကြားလန်ဒီလိုပဲရော့ရော့သွားတယ်ဒါကြောင့်မို့အခုပရိယုတ်တာပရိနာရနဲ့ပတ်သက်ပြီးတော့စနစ်တကျဖြစ်အောင်ကိုလောက်တတ်ပြီမဟုတ်လားနော်အဲနောက် ဘုန်းကြီးပင်ဆွင့်ချက်လို့ပေးနိုင်အဲ့ဒါဘာမှထားမသွားနဲ့အဲ့ဒါထိုင်ပြီးတော့လားနာပြအောင်ဒါနာကြတော့ဘုန်းကြီးကလည်းအဲ့ကျန်တော့ကိုယ်တွေကပိတ်ပြောထားမယ်အဲဒီချိန်မှာမထကြနဲ့ဟာဟုတ်လားသို့မဟုတ်လည်းတယောက်လောက်ကိုဟိုလှုပ်ထားတယ်ဟုတ်လားမင်းတယောက်တော့မတတ်နိုင်ဘူးဟုတ်လားသူသူ့ကိုမင်းတခေါ်လိုက်ပြန်ဖြေလိုက်ဆိုတော့အဲ့ဒီလိုလုံနိုင်မှာကုသကောင်းမှုပြောတာတကယ်ဟိုအကျိုးရှိတယ် အဲတကယ်အရေးကြီးတဲ့အချိန်လေးမှာခုနလိုတယ်လီဖုန်းလာထပြောလိုက်ရတယ်ဆိုရင်တဲ့မဟန်ဘူးလားနော်တိတ်မကောင်းလားရေရရေရချရမယ်ဘုန်းကြီးကတရားဟောနေရေရချရမယ်ဟာတယ်လီဖုန်းလာထသွားပြန်ဆိုတော့ဘာဘုန်းကြီးကဘာပြောမှန်းလဲသူမသိတော့ဘူးပေါ့နော်အဲအဲ့ဒါကြောင့်ဟိုဟိုအဲ့လိုအဲ့လိုအခါမျိုးမှာဆိုရင်ကိုကတယောက်ယောက်ပေါ့တခြားတယောက်ယောက်ကိုလွှဲထားတယ်အဲအဲ့ဒီလိုလောက်သွားကြဖို့အရေးကြီးတယ်။ဒါဒီနေ့ ဒါနဲ့ပဲရကြအောင်ဟာတဏှာကြီးနဲ့ပဲတော်လာရှိုးလို့ရွတ်တာနဲ့ကျေကျေရွတ်တာပဲခင်ဗျာအဲဒါကတော့မထူးပါဘူးဟိုဘုရားတရားတော်ဆိုတာတကုအာနာဆိုတော့ဟိုတိုးတိုးရွတ်လည်းပဲပြန့်သွားမှာပါပဲဟိုအကျေကျေရွတ်လည်းပြန့်မှာပါပဲဒါတော့မထူးပါဘူးပရိတ်ကြီးနဲ့ပတ်သက်ပြီးတော့ဟိုဘုဟုတ္တဖြစ်သိစရာလေးတွေရှိတယ်နော်ဒီမှာပရိတ်ကြီးနှိပ်ပြဆိုတာရှိတယ် ဒီတောက်အလွန်ကောင်းတယ်ဒီတောက်မှာဘုန်းကြီးဏိဒန်းဏိဒန်းရေးထားအဲအဲ့ဏိဒန်းတော်တော်ဘုဒ္ဓကြဖြစ်တယ်ဟိုစာမျက်နှာတော်လေးများလိမ့်မယ်ထင်တယ်လူချင်းတော့ကူးယူကြပြီးတော့ဖတ်ထားရတယ်ကောင်းတယ်ဟုတ်လားအဲပရိတ်အကြောင်းပရိတ်ကိုမြတ်စွာဘုရားခွင့်ပြုခဲ့တဲ့အကြောင်းပဲနဲ့ရှေးခေတ်တွေကသူခေတ်နဲ့သူခေတ်ခေတ်ခေတ်မှာတပါးဘကံခေတ်တော်လည်းပရိတ်နာတယ်ဆိုတာရှိတယ်ဘယ်ခေတ်မှာလည်းရှိတယ်စတဲ့ဟောလေနည်းနည်း ဘာခေါ်မလဲ research လုပ်ပြီးတော့ရေးထားတယ်နိဒန်းအနေနဲ့စာသားကလည်းပဲဆိုတော့အများကြီးဆိုတော့ဒါကြီးဆိုလန့်နေလိမ့်မယ်ဟုတ်လားပြေပြေကြီးဆက်တဲ့တို့ဖတ်မှာအဲအဲ့နိဒန်းလေးတော့ဖတ်ထားရင်လည်းပဲပြည့်နဲ့ပတ်သက်တဲ့ဘုဒ္ဓတာတော်တော်စုံစုံလင်လင်ရဒီစာအုပ်ကလည်းပဲဟို Massachusetts ကသူကအင်္ဂလိပ်လိုပြန်လို့ကြိုးစားနေတယ်ပြန်ပြစ်မလားတော့မသိဘူးဘယ်လိုတွေပြန်လို့မလုပ်မှတော့မသိဘူး ကဲဒါဖြင့်ဒါနဲ့ပဲဒီနေ့တော်ကြစို့တဲ့နော်အဲဒါရင်သာဓုခေါ်လေးကြ